ဇီဝီသောပမပုဂ္ဂိုလ်များတော့ဗမေယမှာအာရုံဘုရားကြောင့်ရောက်လေးကောင်ကလေးပါဗုဒ္ဓသုသာငါးပြားငါးခန္ဓာမဟာဘူးလေးပါးကစပြီးတော့အဲ့ဒါပြီးတော့ဘုရား

uwu ụbaragaa wee adbara gdaara ara g nda onye anụ baragdaa igowe yak pesụ a were ga to ịdam wa ụlọgụ aụajar a aa ụra ka aa ụbra ka nadụa rrihara ha yaudi a u ဒါဗေမင်းများကတွေ့ရမှာသတ်ဖို့ရမင်းချလိုက်လို့လက်နဲ့ကိုယ်ကြီးဆွဲတိုင်ပြီးတော့လူရင်းယောက်ျားပြည်ရလိုက်ကြပြီးတော့သတ်ဖို့နောက်ကလိုက်ကြအဲဒီလိုလိုက်ပြီးတော့တွေ့ရသတ်ဖို့ရလိုက်နေတဲ့ရန်သူကြီး၅ဦးဆိုတာဟာဘယ်သူလဲဆိုရင် ဥပါဒာနဲ့ခန္ဓာ၅ပါးပဲဥပါဒာနဲ့ခန္ဓာ၅ပါးအကြောင်းဒီနေ့ကတော့သုံးသွားပါဘူးတော်တော်လေးသုံးသွားရာဓုမျိုးပုဂ္ဂိုလ်တွေခန္ဓာ၅ပါးဥပါဒာနဲ့ခန္ဓာ၅ပါးတို့ဆိုတာအရေးကြီးတာနဲ့မှတ်လို့မှတ်ထားရအောင်မမိတယ်များမမိတာလည်းများမမိအောင်လို့ကြောက်ပြီးတော့ဟောနေတယ် သူတို့ပြောလို့ရှိရင်လည်းပဲသူတို့နဲ့ပြီးတာပဲလားဒါပဲလေတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေညာများတော့အာထုပြီးတော့ပုဂ္ဂိုလ်တွေတရားနာတဲ့ပုဂ္ဂိုလ်တွေပြီးတော့မိမိတို့အာထုထားတဲ့တရားလေးတရားနဲ့စပ်ပြီးတော့ခန္ဓာ၅ပါးဆိုတာဘယ်လိုပါပဲဆိုတာဒါလေးကလည်းပြီးသွားသေးတယ်ညာမင်းလည်းပြောတာဆိုလို့ရတယ်ဒါကြောင့်ခန္ဓာ၅ပါးသေယုတ်သိပဲဒီနားလည်အောင် ပြီးခဲ့တဲ့လာခြင်းနေတဲ့ကဟောခဲ့တာတော့သုံသွားပါပြီယုတ်ခန္ဓာနဲ့နာခန္ဓာနဲ့အဲဒီဥပါဒနာခန္ဓာ၅ပါးရဲ့အညီပဲဘတ်တော်ရီဟာတဘဝတဘဝပြည့်လို့ရှိရင်တစ်ခါတစ်ခါကတော့ပြီးကြရတာမပြီးအောင်လို့မတတ်နိုင်ဘူးမျိုးသားပြီးရမှာပဲလူလောကဖြစ်ရင် လူပြင်းနဲ့ပေးရမှာပဲပထမလေးတွေကနေပြီးတော့ကလေးလေးပြည့်ပြီးတော့မွေးလာလဲကလေးကလေးပြည့်တပြေးပြေးကြီးလာပြည့်ပြည့်ရွယ်ရွယ်ပြည့်ဒီနေ့ကြလို့ရှိရင်လူဘိုကြီးပြည့်အဖိုးကြီးကိုဘွားကြီးကိုပြည့်ဒီနေ့ကြလို့ရှိရင်အဲလိုပုံမင်းပြီးတော့သိရတယ် ဒါကလည်းကံကောင်းတဲ့ပုဂ္ဂိုလ်တွေပေါ့လေ။ကံအစဉ်သင့်တဲ့ပုဂ္ဂိုလ်တွေကတော့ဘဝတိတရားမတော်မနေပါဘူး။ငငယ်နဲ့ပြီးတော့တာတွေအများကြီးပါပဲ။အကြောင်းတစ်ခုခုကြောင့်ငငယ်နဲ့ပြီးတော့တာတွေအများကြီး။ဘယ်ပုံပဲနည်းနဲ့ပဲသိသေးတဲ့သိတဲ့ဥစ္စာခန္ဓာ၅ပါးရှိလို့သိရတာပဲ။ခန္ဓာ၅ပါး ခန္ဓာ၅ပါးရှိနေတဲ့အတွက်ပဲသိရတယ်ခန္ဓာ၅ပါးမရှိရင်တော့မသိဘူးဒါကြောင့်ဒီခန္ဓာ၅ပါးညာသူတော်ကြီး9ယောက်သူသားယောက်ျားကြီး9ယောက်နဲ့တူပါတယ်တဲ့သူသားသမား9ဦးနဲ့တူပါတယ်သင်မသိတဲ့ခါကာလမှာသတ်ဖို့ရပဲခန္ဓာ၅ပါးဟာမိမိတို့ခန္ဓာမှာရတယ်

ကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေနေအားဖြင့်ဆိုရင်ဒီခန္ဓာ၅ပါးကပဲသာယာစရာဖြစ်တယ်။ယုတ်ကယုတ်ခန္ဓာဆိုရင်မိမိရထားတဲ့ယုတ်ကိုအကြောင်းပြုပြီးတော့သာယာနေရ။မျက်စိကြည့်လို့လည်းသာယာရတယ်။မြင်ရတဲ့အဆင့်တွေကြည့်လို့လည်းသာယာရတယ်။နားကြည့်လို့လည်းသာယာရတယ်။

လူပဲခန္ဓာတရားတွေပဲသူသာသမားတွေရုပ်ခန္ဓာတွေပြည့်စည်ပြီးဒီနေ့ကျသိရတာလေနာမ်ခန္ဓာတွေကလည်းပဲသူကအသားရစရာတွေကျင့်စိတ်ကြီးလို့လည်းပဲအာယုံလေးတွေတွေ့ပြီးပြီးတော့အာယုံလေးတွေအကောင်းလေးတွေတွေ့ပြီးဒီခံစားရတယ်ဆိုပြီးစိတ်ကိုလည်းပါရရတယ်ဝေဒနာကလည်းပဲခံစားမှုကိုသူကျင့်တယ်

ကြောက်เสียတရားတွေပဲလို့သူကရှင်းတတ်ပါတယ်အဲဒီဥပါဒနာခန္ဓာ၅ပါးတရားတွေလေလူသားယောက်ျားဆိုတာသူတို့ရဲ့အမိပဲတဲ့ဥစ္စာတရားတိရံဘယ်နည်းမူကတရားတိရံဥပါဒနာခန္ဓာ၅ပါးတော့ဘယ်နည်းမူကသူဥပါဒနာခန္ဓာသာ ဥပါဒณะခန္ဓာဤ၎င်းဝေဒနုပါဒณะခန္ဓာသာဝေဒနာဥစွာသောဥပါဒณะခန္ဓာဤ၎င်းပင်ညုပါဒณะခန္ဓာသာပညာဥစွာသောဥပါဒณะခန္ဓာဤ၎င်းအဲသင်္ခါရုပါဒณะခန္ဓာသာသင်္ခါရဥစွာသောဥပါဒณะခန္ဓာဤ၎င်းဝိညာဉ်ုပါဒณะခန္ဓာသာဝိညာဉ်ဥစွာသောဥပါဒณะခန္ဓာဤ၎င်းအတိခန္ဓာ၅ပါး

င်မှားပြီးတော့ဆွဲလန်းတယ်။ဒါကြောင့်သင်လွဲပါရာဆွဲလန်းတာနကြဥပါဒံလို့မြင်ဆောင်ပုံလေး။သင်လွဲတဲ့ဒိဋ္ဌိနဲ့ပါရတဲ့တဏှာနဲ့သင်လွဲပြီးတော့လဲဆွဲလန်းတယ်။ပါရပြီးတော့လဲဆွဲလန်းတယ်။သင်လွဲပါရာဆွဲလန်းတာနကြဥပါဒံလို့ဆိုတာ။ဒါလေးသိရအောင်လေအဓိပ္ပာယ်လေးကသုံးကြတယ်မှတ်ကြတယ် သင်ဝေသာယာသဝေသာယာကျွဲလာနာနဗျာဥပါရံသင်လွဲသာယာကျွဲလာနာနဗျာဥပါရံသင်လွဲသာယာကျွဲလာနာ ရုပ်တွေသာယာနေတာပဲပုဂ္ဂိုလ်ကကိုယ်ရုပ်ဆိုတော့သာယာနေတာပဲကိုယ်ရုပ်တွေနဲ့ကိုယ်ကတော့သာယာနေသာယာမှုရှိနေမသာယာလို့လည်းမရှိဘူးဥစ္စာကိုရတာသာယာရမှာကိလေသာမကင်းတဲ့ပုဂ္ဂိုလ်ဆိုရင်ကိုယ်ရုပ်နဲ့ကိုယ်သာယာနေရမှာပဲသာယာရမှာနှိမ့်သက်ရမှာသဘောကျရမှာပဲဒါကြောင့်ဘုဒ္ဓနာရှိတဲ့ရုပ်ကလေးတွေသာယာနေတယ်တဲ့ ကိုယ်တဏ္ဍာငါလားမဟုတ်ဘူးသူများတဏ္ဍာငါယုတ်တွေလည်းပါရတာပဲမြင်ရတာကြားရတာသာတိခလာတွေလည်းပါရနေတယ်။ဒါနေတဲ့ပါရသဘောကျတယ်။ဟလာတဏ္ဍာနဲ့ပါရပြီးတော့ဆွဲလာနေတာလေဘယ်နဲ့ဆွဲလာလို့ဆိုရင်ငါငါဥစ္စာဆွဲနိုင်တာအဲဥပါဒာနဲ့ခံငါလို့လည်းဆွဲလာနေထင်လွဲပြီးဆွဲလာနေငါလို့ ပုဂ္ဂိုလ်သတ္တဝါအနေနဲ့ဆိုလားငါဥစ္စာလို့ဆိုတာကတော့သာရတဲ့သဘောပါပဲသူကသနာနဲ့ဆွဲလာငါငါဥစ္စာဒါကကျမ်းဂန်ထဲမှာဝိသေတုံးကသုံးတဲ့ဝါရတွေပေါ့လေငါဥစ္စာလို့ဆွဲလာတဲ့ဥစ္စာတနာပဲဣတံမဣတံဤဒီကမမငါဥစ္စာဒီတနာနဲ့ဆွဲလာတာဒိဋ္ဌိကတော့

ငါဥစ္စာပဲအနေနဲ့ပုဂ္ဂိုလ်တွေကဥစ္စာဆိုရင်တော့ငါဥစ္စာပဲအနေနဲ့ပဲဆွဲလာမှာလေငါမျက်စိငါနာငါလက်ငါကိုယ်ငါအသင်းစားတွေနဲ့ဘယ်လိုပဲဆွဲလာမှာနန္တရားတွေလည်းငါစိတ်ငါဝေဒနာသာပြောနဲ့ဝေဒနာပေါ့အဲဝေဒနာအကြသုံးနဲ့ဆိုရင်တော့ကောင်းတာတွေမကောင်းတာတွေပေါ့ငါငါဤကောင်းတာမကောင်းတာတွေ အဲဒီလိုဆွဲလာမှလည်းပဲခါတဲ့ခန္ဓာကျငါဤပြုမှုတွေငါလုပ်မှုတွေငါကြံမှုတွေလို့ဆွဲလာမှာအဲဒီတော့ငါဥစ္စာအနေနဲ့မြတ်တဲ့ပါပြီးဆွဲလာမှာသဏ္ဍာန်နဲ့ဆွဲလာမှာငါဥပါဒအဲဒီလိုငါဟုရလည်းကောင်း

ဘာယာဘာယာအသက်တရားတွေပဲနှစ်သက်အသက်တရားတွေဒီတရားကိုသာယာရဲဆိုရင်အဲ့ဒီတရားဟာလားတဏှာနဲ့ဒုလအသက်တရားဒီတရားကိုပုဂ္ဂိုလ်သတ္တဝါလို့ထင်နေလို့ရှိရင်အဲ့ဒီတရားဟာဒိဋ္ဌိနဲ့ဆွဲလန်းတာပဲအဲ့တော့မြင်တဲ့အခါကာလမှာမျက်စိကိုပုဂ္ဂိုလ်သတ္တဝါအနေအားဖြင့်မျက်စိနဲ့တကွာတစ်ခုလုံးဟာငါပဲလို့ဆိုလို့ရှိရင်ဒီဟာဒိဋ္ဌိနဲ့ဆွဲလန်းတာပဲ မျက်စိနဲ့တကွတကူလုံးကိုအဲမြစ်တဲ့ပါရမှုဖြစ်လို့ရှိရင်ဝေဒနာနဲ့ဆွဲလာတာမြင်သိမှုဆိုပါတော့အမြင်သိမှုကိုငါပဲလို့အဲလက်ကျင်နေတဲ့အကောင်ပဲလို့တကယ်ထင်ရင်ပေါ့လေအဲဒါဒီကြီးနဲ့ဆွဲလာတာကောအဲဒီမြင်သိမှုလေးကိုပဲသဘောကျနေတဲ့သာယာနဲ့မြင်ရတာလေးကိုပဲသဘောကျပြီ

ငါဥစ္စာသွဲနိုင်တာပါရဏေခံပါရဏေခံ ရှုနေတာအဲဒီဥပါဒနဲ့ခန္ဓာတွေရှုရတာပဲကိုယ်နိုင်တဲ့တရားတွေရှုရတာတဏှာနဲ့ဒိဋ္ဌိနဲ့စွဲနိုင်တဲ့တရားတွေကိုဝိပဿနာရှုရတယ်။တဏှာဒိဋ္ဌိနဲ့မစွဲနိုင်တဲ့တရားတွေကဝိပဿနာရှုရမလို့။တဏှာဒိဋ္ဌိနဲ့မစွဲနိုင်တာကဘာတွေတုံးဆိုတော့လောကုတ္တရာတရားတွေပဲ။မေတ္တရားပူတရားနိဗ္ဗာန်တရား။အဲဒီတရားတွေကတော့ အဲဒီတရားတွေကတော့တဏှာနဲ့လည်းပဲမစွဲလန်းနိုင်ဘူးဒိဋ္ဌိနဲ့လည်းမစွဲလန်းနိုင်ဘူးဒိဋ္ဌိဆိုတာကပုရုဇဉ်တို့၏တဏှာမှာရှိအရိယာပုဂ္ဂိုလ်မှာမရှိဘူးမတရားဖို့တရားနိဗ္ဗာန်တရားတွေဆိုတာကအရိယာဖြစ်ပြီးမှဒီမှာသိရတာကိုအရိယာအဖြစ်ရောက်တဲ့အချိန်ကစပြီးတော့သိရတယ်ဒါတော့ ဒိဋ္ဌိနဲ့မစွဲလန်းနိုင်တာကတော့အမှန်တင်ပြနေပါတယ်အရိယာဖြစ်လည်းရောက်ရောဒိဋ္ဌိကလည်းမရှိဘူးဒီကြမှာလည်းပဲဒီမေတ္တရားပူဇာနိဗ္ဗာန်တရားတွေကတွေ့ရတယ်ပြီးတော့ဒီတရားတွေကိုတော့ဒိဋ္ဌိနဲ့မစွဲလန်းဘူးငါငါပဲအမေတ္တရားကိုငါပဲပူတရားကိုငါပဲနိဗ္ဗာန်တရားကိုငါပဲဒီလိုတော့မစွဲလန်းဘူးဘာလဲလို့လဲဆို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 ဒိဋ္ဌိအစွဲလာမရှိဘူးယုံနာအစုငါကောင်ဟုသင်မှုမရှိပါဘူးအရိယာမဖို့ရသွားပြီးတဲ့ပုဂ္ဂိုလ်ကသင်ញင်ကြည့်လိုက်မယ်ဆိုရင်ဒီကိုယ်ထဲမှာယုံနာမျှပဲဖြစ်ပြနေတဲ့တရားမျှပဲဆိုတာကျင်းတယ်တရားထုစဉ်ကာလကတွေ့ထားတယ်လားဝိပဿနာရှုတိုင်းရှုတိုင်း ဝိပဿနာရှုတုန်းကအဖြစ်ပြတရားလေးတွေတွေ့တာအဲဒီအဖြစ်ပြတရားလေးတွေပဲပြန်ပြီးတော့ပေါ်လာတယ်ဒီလိုဖြစ်ပြတဲ့တရားများရှိတာပဲဒါကိုပဲငါလို့သူလို့ယောက်ျားလို့မိန်းမလို့ပုဂ္ဂိုလ်လို့သတ္တဝါလို့ခေါ်ရတယ်အမှန်စင်စစ်တော့ဒီထဲမှာငါကောင်သတ္တဝါကောင်ပုဂ္ဂိုလ်ကောင်မရှိဘူးဆိုတာအဲအပညာကရှင်းစဉ်းစားတယ်စဉ်းစားတယ်ရှင်းနေတယ် မစင်စားပဲနဲ့မှတ်တမဲ့နေတဲ့ခါတော့သူများလိုပဲမှတ်နေသွားလိုက်လာလိုက်စားလိုက်တော့လိုက်စကားပြောလိုက်ဘယ်လိုပါဘေးကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်အဲဒီအရိယာပုဂ္ဂိုလ်သောတာပန်တို့သရဂံတို့ဟာသူများလိုပဲလို့ထင်ရလောက်အောင်မှာပဲသိမကွာဘူးသူကဒါပေမဲ့လို့သူစိတ်တဲ့သူညာနဲ့မှာတော့ကိုစဉ်းစားတိုင်းစဉ်းစားတိုင်းကပုဂ္ဂိုလ်သတ္တအစွဲလမ်းပြောက် ဝိပဿနာရှုမယ်ဆိုရင်တော့အထူးပြောစရာမလိုဘူးရှုလိုက်မှလိုက်လို့ရှိရင်ဖြစ်ပြကလေးတွေတစ်ပိုင်းစီတစ်ပိုင်းစီလေးတွေပိုင်းခြားပြီးတော့သူကသိပြီးတော့ဒိဋ္ဌိအစွဲလားသူ့မှာမရှိဘူးတဲ့ယုံနာအစုငါကောင်ဟုသင်မှုမရှိပါတဲ့ယုံနာအစုမြောက်ငါကောင်ပဲသက်ကျင်သက်ကောင်ပဲလို့ဒီမှာစွဲလာခြင်းမရှိတော့ဘူးတဲ့ဒီလိုပြင့်နေပါဒါကြောင့်မို့အရိယာဖြစ်တဲ့အချိန်မှာဒိဋ္ဌိကမရှိဘူးအရိယာဖြစ်ပြီးမှ သိရတဲ့မတရားဟိုတရားတွေဒိဋ္ဌိကမရှိတော့ဘယ်ဆွဲလာတော့ဘုံငါးကောင်းနေမဆွဲလာနိုင်ဘူးအဲမတရားဟိုတရားသာမဟုတ်ဘူးအရိယာပုဂ္ဂိုလ်ကဒီယုံနာတရားတွေတာမန်တရားတွေလည်းပဲသူကမဆွဲလာတော့ပါဘူးကွာဘုရုဇင်ဖြစ်တုန်းကသာဆွဲလာတော့အရိယာဖြစ်ပြီးတဲ့နောက်တော့ယုံနာတရားတွေမြင်မှုလို့ကြားမှုလို့ဒါတွေလည်းငါကောင်ပဲလို့မဆွဲလာဘူး

ယုံနာအစုငါးကောင်ဟုထင်မှုမရှိပါတဲ့ဒါအရိယပုဂ္ဂိုလ်မှာဒိဋ္ဌိကင်းပုံနဲ့တက္ကရာဒိဋ္ဌိရှင်းနေတယ်။ကဲဆိုသောမအောင်ယုံနာစုငါးကောင်ဟုထင်မှုမရှိပါယုံနာစုငါးကောင်ဟုထင်မှုမရှိပါ

စိတ်ကလေးအောင်မရတကယ်ရှိတယ်လို့လို့ဘာလို့လဲရှိတယ်လို့လည်းထင်နေတာပါပဲသူကသာပေကျမ်းကအရာနဲ့တော့ရုပ်မျှပဲနာမျှပဲဒါတော့သိတာပဲအဲသိပေမဲ့လို့စဉ်းစားဆင်ခြင်လိုက်လို့ရှိရင်တော့စဉ်းစားဆင်ခြင်နေတာကငါဟုတ်နေတယ်လို့လို့ဖြစ်နေဝိပဿနာကျူတာတဲ့ပုဂ္ဂိုလ်ကအဲဒီစဉ်းစားဆင်ခြင်တဲ့စိတ်ကလေးတွေလည်းသတိချင်းစေချင်းတစ်ခုချင်းတစ်ခုချင်းဖြစ်နေတယ်ဆိုတော့ဝိပဿနာကျူတုံးကလည်းပြီးခဲ့ပြီပဲဖြစ်နေတယ်ဒါကြောင့်သူကဖြစ်ပြနေတဲ့တရားမျှပဲဆိုတော့ မင်းမင်းနဲ့ကျင့်နေပါတယ်အကောင်းဆုံးကြည့်ဦးအဲဒီတော့လောကီတရားမြင်ကြားနေတဲ့တွေ့ထိသိနေတဲ့လောကီယုံနာတရားတွေအပေါ်မှာတောင်မှသူကဆွဲလာခြင်းမရှိပဲပဲအရိယာဖြစ်ပြီးမှသိရတဲ့မေတ္တရားပူတရားနိဗ္ဗာန်တရားတွေပဲဆွဲလာခြင်းရှိတော့မလို့ဒါကြောင့်မို့မေဖို့နိဗ္ဗာန်တရားဆိုတာကတော့အဲဒိဋ္ဌိနဲ့ကလုံးလုံးမဆွဲလာနိုင်ဘူး ọrịa riụụ i a a are la ụnyedanyedụa ဘာယာစရာမမောစရာတော့မဟုတ်ဘူးကောင်းတယ်လို့တော့သိရတယ်ငြိမ့်နေတာဟာကောင်းတာပဲမြင်လိုက်ကြားလိုက်တွေ့လိုက်သိလိုက်ဒါတွေကဒုက္ခရောက်နေတာပဲငြိမ့်နေတာဟာတော့ကောင်းတယ်လို့ဒီလိုတော့သိရတယ်ဒါပေမဲ့လို့အဲ့ဒီဥစ္စာတွေကဘာယာစရာအနေအချင်းဘယ်လိုမသိဘူးအဲကြောင့်ဘာယာပြီးတော့မေတ္တရားဘုရားနိဗ္ဗာန်တရားတွေမဆွဲလာဘူးတဲ့ဘုရားဘုရား အဲဆွဲလာနိုင်တာကတော့လောကီတရားတွေမှာဆွဲလာပဂရိမြင်နေတာတွေကြားနေတာတွေအရိယာဖြစ်ပြီးပြီမဲ့လဲတဏှာနဲ့ကတော့ပါရပြီးဆွဲလန်းနေတာပဲဒိဋ္ဌိကတော့မဆွဲလန်းဘူးမြင်မှုတွေကြားမှုတွေပါရနေသေးတာပဲကိလေသာမကင်းသေးတဲ့ကာလပတ်လုံးပါရနေတယ်ပါရလို့အဲဒီသောတာပန်တို့ဗราဂံတို့ဆိုတာတွေအကောင်ကုန်နေတဲ့သူကကင်းမှမကင်းသေးဘူးအနာဂံဖြစ်ပြီးတော့သွားမှ ကောင်းကောင်းအာယုန်နေပါတာမူကင်းသွားဒါတော့မှသူဟာရူပရာကအရူပရာကဆိုတာရှိတယ်ယူပမြမဘဝမျိုးအယူပမြမဘဝမျိုးအဲ့ဒီဟာတွေတော့သာယာလုံးရှိတယ်အဲ့ဒီယုံနာတွေတော့သာယာနေတယ်အယူပဘဝအယူပဘဝယူပဇံအယူပဇံအဲ့ဒီတရားတွေတော့သူကသဘောကျတော့သာယာတော့နှစ်သက်တုံးမရှိသေးဘူး

သင်္ခါရရုပ်ဝေခွင့်ညာသင်္ခါရဝိညာဝိညာကဝိညာဉ်ဝိညာဏအဲ့ဒီ၅ပါးသောတရားတွေပဲဒီကောင်းစဉ်ကလေးသိုံပဲဒီမှာထည့်ထားတယ်ဥပါဒနာခန္ဓာ၅ပါးဆရာသာဘာတော့ရုပ်ဝေပညာသင်္ခါရဝိညာဉ်ဤ၅ပါးဆိုင်လာတဲ့သုသာမအောင်လို့ ရုပ်ဝေပညာသင်္ခါရာဝိညာဉ်ဤငါရံရုပ်ဝေပညာသင်္ခါရာဝိညာဉ်ဤငါရံရုပ်ဝေပညာသင်္ခါရာဝိညာဉ်ဤငါရံရုပ်ဝေပညာ သေတာဝိညာဉ်နာတာလောဝေဝိညာသင်္ခါရဝိညာဉ်နာတာလောဝေဝိညာသင်္ခါရဝိညာဉ်နာတာဒီဆောင်မုတ်ကလေးတွေရာအချင်းဥပါရံဆိုတာပါလေဆိုတဲ့အိဗယ်နားလေရမှာ ဥပါရံသောသာဆွဲလန်းတာဘယ်လိုဆွဲလန်းတာလဲဆိုရင်သင်လွဲပါရာဆွဲလန်းတာနှစ်ပြဥပါရံသင်လွဲပြီးဆွဲလန်းတာဒိဋ္ဌိပါရာပြီးဆွဲလန်းတာတဏှာအဲ့ဒါဥပါရံမျိုးရှိသည်တဲ့နှစ်ပြဥပါရံဆွဲလန်းတော့ဘယ်လိုလုပ်ဆွဲသလဲဆိုတော့

အဲ့ဒီ၅ပါးပဲအဲဒါလည်းဟောပြီးသားပါပဲကောင်းစဉ်လေးညာပြီးတော့ခေါ်ရတယ်တရားတစ်ပါးနဲ့တစ်ပါးနဲ့အဝေးသွားတော့ညာပေါ်ရတယ်အဲဒီဥပါဒနာခန္ဓာ၅ပါးသောတရားတွေဟာသူသားယောက်ျားကြီးတွေပဲတတ္တဝါတွေလိုက်ပြီးတော့တဏ္ဍာသူတို့ပဲခန္ဓာ၅ပါးရှိတဲ့

န္ဓာ၅ပါးလုံးသူသာသမားတွေပဲအဲဒီသူသာသမားတွေကလုံးမြောက်အောင်လို့ဒီကအားထုတ်ရတယ်ဒီသူသာသမားတွေကလုံးမြောက်အောင်လို့ပြီးရတယ်ဆိုတော့ကမူရင်းဥပမာမှာပေးထားတယ်မူရင်းယောက်ျားသူသာသမားကြီး၅ယောက်ကနောက်ကတွေ့ရတပ်ဖွဲ့လိုက်နေတယ်ဆိုတာမြင်ပြီးတော့ကြောက်လို့ပြီးရတယ်လို့ပဲဒီမှာလည်းဒီခန္ဓာ၅ပါးတရားတွေကလုံးမြောက်အောင်လို့တရားအားထုတ်ရတယ်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 ခါမှားလိုက်လို့ရှိရင်အဲဒီမှတ်မိတဲ့အာယုံနဲ့စပ်ပြီးတော့ကိလေသာမပြတ်နိုင်ဝိပဿနာဉာဏ်ဖြင့်မာလို့ယုတ်တရားနာတိအဖြစ်ဖြင့်အနိစ္စရုပ္ပနာတာအမှန်တိုင်းသိရတဲ့အာယုံမှာကိလေသာမဖြစ်ဘူးကိလေသာမဖြစ်တော့အဲ့ဒီအာယုံအဲ့ဒီအာယုံနဲ့စပ်ပြီးတော့ကာနေလည်းမဖြစ်ဘူးကုသကအကုသကလည်းဖြစ်ရတယ်။ကာကနေပြီးကျိုးပေးတဲ့ဘဝလည်းဖြစ်ရတယ် ဘဝမဖြစ်တော့အဲ့ဒီဘဝနဲ့စပ်ပြီးတော့ပရိသေတွေလည်းမနေရဘူးမအိုးရဘူးမနာရဘူးမသိရဘူးခန္ဓာ၅ပါးကမတရတော့ခန္ဓာ၅ပါးအတမခံရတော့ခန္ဓာ၅ပါးအတခံရခြင်းမှာလွတ်သွားတယ်တဲ့တခါမှရင်တခါလွတ်တာတခါမှရင်တခါလွတ်မှတ်တိုင်းမှတိုင်းလွတ်တယ်အဲ့ဒါဘယ်တော့ကစပြီးတော့လွတ်တော့ဆိုရင် ဒီဆရာဆိုရင်တော့ဘင်္ဂညာလောက်ကမှစပြီးတော့လို့တယ်။အောင်နာပိုင်းကသိမလို့သေးဘူး။ဘင်္ဂညာကနေပြီးတော့ပြက်ကလေးတွေပြင်လာမှာ။အဲ့ဒါကနေဝိပဿနာညာလေးနည်းနည်းဟောရမှာ။ယုတ်ခန္ဓာနာခန္ဓာတွေကွဲပုံမှာဆိုင်ဒီနေ့ကလေးကပြောတော့ပြောပြီးပါယုတ်ခန္ဓာနာခန္ဓာတွေကတော့မြင်တိုင်းကြားတိုင်းဓဝါ၆ပါး ပေါ်လာတဲ့ညတွေကယုံနဲ့နာကြီးတယ်ပဲဒီနေ့ကကြောပြီးမြင်စေခဏမှာမျက်စိကယုံမြင်ရတာကယုံဒုက္ခနာနှစ်ခုမြင်သိတာကနာနာခန္ဓာကပေါင်းပေါင်းစုလိုက်ဆိုရင်တစ်မျိုးပေါ့မြင်သိတာလေးတစ်ခုတည်းမှာပဲခွဲလိုက်လို့ရှိရင်သိကမြဝိညာဉ်နဲ့ခန္ဓာရှိတယ်မြင်လို့ကောင်းတာမကောင်းတာဝေဒနာခန္ဓာရှိတယ်

ဆွဲလာနိုင်တဏှာနဲ့ပါရပြီးတော့လည်းဆွဲလာနိုင်တယ်ဒိဋ္ဌိနဲ့ငါပဲဆိုပြီးတော့ထင်မှားပြီးတော့လည်းဆွဲလာနိုင်တယ်တရားအာမထုတ်တဲ့ပုဂ္ဂိုလ်တွေဆိုရင်အကုန်လုံးဆွဲလာနေတာပဲအာထုတ်တဲ့ပုဂ္ဂိုလ်တော့မရှိမိမမိတဲ့အာယုန်နဲ့စပြီးတော့ဆွဲလာတော့မှလို့ပါဘယ်ကြမှာဆွဲလာကျင်းသွားတော့ဆို ခုနကပြောတဲ့သင်္ကညာစီကနေပြီးတော့အဲဒီကြမှာသူတိုင်းမှတိုင်းအာယုံလေးကိုကျင်းသွားဒါလည်းပဲအများကြီးကင်းတာမဟုတ်ဘူးကျူးမိတာအာယုံလေးမှကျင်းတာမကျူးမိတာအာယုံတွေကတော့ဆွဲလန်းတော့မှာသရိယာဖြစ်ရောက်သွားတဲ့ခါကျတော့ခုနကပြောတဲ့အတိုင်းဒိဋ္ဌိနဲ့ဆွဲလန်းမှုတူကျင်းသွားတယ်ဒါနာဆွဲလန်းမှုကကြံလုံးရှိတယ်အဲ့ဒါဟာဘယ်ကြမှာလုံးလုံးကျင်းလို့ဆိုအရာတမဲ့ရောက်မှာဉာဏ်သာဖြစ်မှာပဲဒီဆွဲလန်းလုံးလုံးကျင်းမှာအဲ့ဒီကြောင့်လို့အားထုတ်ရမှာ အဲဒီတော့မြင်စေခဏမှာမျက်စိနဲ့အသင်္ကာယုတ်မျက်စိနဲ့အသင်္ကာယုတ်ခန္ဓာမြင်သိမှုကနာခန္ဓာယုံနဲ့နာဆိုတော့နှစ်ခုပဲပွဲတော့မယ်ငါတော့လွယ်လွယ်အဲဒီကစပြီးပွဲရမှာယုံနာသူတရားနာကြပွဲရတယ်ဆိုဒီလိုပွဲရမှာအဲမြင်စေခဏ၌မျက်စိနဲ့အသင်္ကာမျက်စိနဲ့တကွ တကူလုံးမြင်ရတဲ့အဆင်းအဲကိုကိုသာနာကဆိုရင်လည်းတကူလုံးမြင်ရတဲ့အဆင်းနဲ့တကွာတကူလုံးဒုညသာနာကဆိုရင်လည်းမြင်ရတဲ့အဆင်းနဲ့တကွာတကူလုံးအဲရုပ်ရုပ်တရားတွေဒါကအာယုံမသိတတ်တဲ့တရားတွေအဲတုံ့တန်ကြောက်ခဲမြည်ကြီးခဲများလို့ အာယုံမသိတတ်တဲ့တရားတွေစမ်းကျင်မဲ့အကြောင်းနဲ့တွေ့ရင်တော့ဖောက်ပြန်တတ်တယ်သူရုပ်လို့ခေါ်တယ်အေးနဲ့တွေ့ရင်လည်းတစ်မျိုးတစ်မျိုးကြောင်းလဲတယ်အပူနဲ့တွေ့ရင်လည်းတစ်မျိုးတစ်မျိုးကြောင်းလဲတယ်အဲဒီတော့စမ်းကျင်မဲ့အကြောင်းတွေနဲ့တွေ့တိုင်းတွေ့တိုင်းတစ်မျိုးတစ်မျိုးကြောင်းလဲတာလို့ရုပ်လို့ခေါ်သည်မြင်သိသွားတာလေးကနာခန္ဓာမြင်ရတဲ့အာယုံနဲ့မြင်သိသွားပြီးတော့ရှုမှတ်ပြီးသိသွားတာလေးကလည်းနာခန္ဓာတဲ့ဒါကြောင့်မို့ မြင်တာသိတာကနာမြင်စေခဏ၌မျက်စိနဲ့အသင်္ကာယုတ်မျက်စိဆိုရင်မျက်စိနဲ့တကွာတစ်ခုလုံးပါအသင်ဆိုရင်လည်းပဲအသင်တိယာဌာနတကူလုံးပဲကိုယ်တဏ္ဍာငါးပြည့်သူမြတ်တဏ္ဍာငါးပြည့်တကူလုံးပဲအဲ့ဒါယုတ်တရားအသက်ရှင်နေတဲ့သဘောမျိုးမဟုတ်ပြီးတဲ့သဘောမျိုးမဟုတ်ဘူးသူကမပြီးတဲ့သဘောမျိုးအကျင့်မဲ့နဲ့တူလို့ရှိရင် ဒီမျိုးတည်းပြောင်းလဲဖောက်ပြန်တယ်ပဲတရားယုတ်တရားပဲအဲမြင်တာသိတာတဲ့မြင်တာလည်းပဲနာတရားပဲမြင်တာကိုမှားလိုက်လို့ပြီးသွားတာရှိတယ်မှတ်ပြီးသွားတာအဲမြင်တာသိတာကနာတရားယုံတယ်ဒါဝိပဿနာရှိရင်ဒီလိုကြွယ်ရမှာကြိုင်နာရီအစပြီးတော့ဆိုဒီနေ့ကလည်းပဲတချို့တော့တော့ဆိုပြီးသားပါကနေ့ယုံတာကြွယ်ပုံတယ် နာမယောပိစိတညာဖြစ်ပုံလေးအစရမယ်မြင်စေခဏ၌မျက်စိနဲ့အစင်းကယောမြင်နာပိရာကနာမြင်စေခဏ၌မျက်စိနဲ့အစင်းကယောမြင်နာပိရာကနာမျက်စိဆိုတာက မှုဣတိယာလေးကိုဒီကနေမြင်တယ်လို့သင်ရတယ်။ဉာဏ်လုံးကြီးပုံသဏ္ဍာန်ကြီးရလို့မဟုတ်ပါဘူး။ဉာဏ်ရဌာနလေးကိုအပြင်းဆိုတာကလည်းမြင်ရတဲ့မြင်ရတဲ့အရာပဲမြင်ရတဲ့ဥစ္စာပါပဲ။အဲမျက်စိနဲ့အဆင်းငါရုပ်ကအာဒီဆင်းလေးကသမုံလေးပဲအမုံလေးသေးသေးလေးပဲဒီလိုသင်ရမယ်လို့မဟုတ်ပါဘူး။သေးသေးရလို့မဟုတ်ပါဘူးမြင်ရတာမြင်ရတာဆိုရင်ပြီးတာပါပဲဘုရား။အဲသေးသေး မြင်ရတဲ့အခါသေးသေးရှိမှာပဲကြီးကြီးမြင်ရတဲ့အခါကြီးကြီးရှိမှာပဲသေးတယ်ကြီးတယ်ဆိုတာတွေကတော့ဒါကအဲဟိုစိတ်နဲ့မနှောတော်ရနဲ့ကြံစပြီးတော့ယူရတဲ့ပညာတွေကိုမြင်ရတဲ့သဘောအမြင်ရတဲ့သဘောပါပဲသိတာကြည့်တာဗราဏမဟုတ်ဘူးအဲမျက်စိနဲ့အဆင့်မျက်စိနဲ့မျက်စိရဲ့မြင်ရတဲ့အဆင့်ရဲ့အဲ့ဒါကယုတ်တရားတဲ့ မျက်စိဆိုတာဟာမြင်မှုဣတိယပဲမျက်စိအနေအားဖြင့်မျက်လုံးကြီးနဲ့လူထင်ရမှာမဟုတ်ဘူးမြင်မှုမြင်မှုဣတိယအနေအားဖြင့်မြင်မှုလေးဒီကနေဖြစ်သွားတယ်ဆိုပြီးတော့မြင်တယ်လို့ရှိမှလည်းအမှန်လို့ပြီးရတယ်အဲဒီလိုပြီးတော့ဆိုတာမျက်စိကိုပြီးတာပဲမျက်စိပြီးလိုက်လို့ရှိရင်မျက်စိနဲ့တကွမျက်စိဣတိယဖြစ်တဲ့ဒီကိုယ်လုံးရုပ်တွေအကုန်လုံးပါသွားတာအောင်မျက်စိနဲ့အစင်းငါရုပ်

အာယုံမသိရတဲ့တရားပါသူကရာဇေခဏနာယီနာနဲ့အပန်းကယောရာရာတိတာကနံရာဇေခဏနာယီနာနဲ့အပန်းကယောရာရာတိတာကနံ ရာဇေခဏ၌နာမေအပန်းကယောနာမေအပန်းကယောရာတိရာကနံရာတိရာကနံ ခဏ၌နှာခေါင်းနဲ့အနံ့ငါယုံနှာခေါင်းနဲ့အနံ့ငါယုံနာနာတိရာကနာနာနာတိရာကနာနာစေခဏ၌နာစေခဏ၌နှာခေါင်းနဲ့အနံ့ငါယုံနှာခေါင်းနဲ့အနံ့ငါယုံနာနာတိရာကနာနာနာတိရာကနာနာစေခဏ၌နာစေခဏ၌နှာခေါင်းနဲ့အနံ့ငါယုံနှာခေါင်းနဲ့ နန္တာပိရာဂနံနန္တာပိရာဂနံသာဇေခဏ၌သာဇေခဏ၌တရားနဲ့ရတာကယောတရားနဲ့ရတာကယောအရသာပိရာဂနံအရသာပိရာဂနံသာဇေခဏ၌သာဇေခဏ၌တရားနဲ့ရတာကယောတရားနဲ့ရတာကယောရတာပိရာဂနံရတာပိရာဂနံ သာသေခဏ၌ဆရာနဲ့ရတာကယုတ်ရတာသိတာကနံဒီမှာတော့ဟောရတာသိတာကလောကဝါရမရှိဘူးကွာအဲနှလုံးလို့ကိုရတဲ့ဆိုလို့မကောင်းဘူးအရသာသိတာဆိုရင်အရသာကိုအရသာပေါ်ပြီးသိတာရောရှုမှတ်ပြီးသိတာရောဆိုတာလည်းပေါင်းလိုက်မှဖြစ်တော့မှာ တွေးထီစေခဏရောက်တွေးထီစေခဏတွေကအများဆုံးပါသူကအရင်ကြီးတယ်ကြည်စေခဏ၌ကိုယ်နဲ့အတွေ့ကယောကိုယ်နဲ့အတွေ့ကယောသိတာသိတာကနံသိစေခဏ၌ကိုယ်နဲ့အတွေ့ကယောကိုယ်နဲ့အတွေ့ကယောသိတာသိတာကနံသိတာသိတာက စီစဲခဏ၌ကိုယ်နဲ့အတွေ့ကယုံရှိတာရှိတာကနာသုသာမောင်ကြာကြည့်စီစဲခဏ၌ကိုယ်နဲ့အတွေ့ကယုံရှိတာရှိတာကနာစီစဲခဏ၌ကိုယ်နဲ့အတွေ့ကယုံရှိတာ စေတနာ၌ကိုယ်ပြည့်ဝတာယောဒီသာဒီသာကံအဲထိတယ်ဆိုတာကဒီလိုလုံးမြတ်ကမှာရှိတယ်အသွေးသားသိုးနေတဲ့နေရာဆိုရင်အကုန်လုံးပဲသူကကြည့်ပြီးကြည့်တာအဲဒါကာယဗတာရပြန်နာပြီးကြီးနေတာတဲ့ကာယဗတာရကိုယ်ဆိုတာကာယဗတာရကိုပြောတယ်ဒီကိုယ်ကောင်းဆယ်ကြီးပြောတာမဟုတ်ဘူး အာဘဒါရယုတ်ဆိုတာဒီကိုယ်လုံးမှာသိုးနေတဲ့နေရာဆိုရင်အကုန်လုံးရှိတယ်။အပြားလေးတနေရာလောက်လည်းရှိတာ။အပြားလေးနဲ့နေရာတကာအနေတွေ့ရှိတယ်။အကုန်လုံးသူသာရှိတာဘယ်နေရာကတွေ့လို့သူရှိရှိနေတာပဲ။နာနာတွေ့လိုက်လို့ရှိရင်နာတဲ့ဝေဒနာတောင်ရောက်သွားတယ်ပြီးုံနေမှာတော့ဒုက္ခဝေဒနာကပေါ်လာတယ်။အဲဒါနေရာတိုင်းမှာရှိတယ်။ အသားတဲ့တာမဟုတ်ဘူးအယိုးတဲ့လည်းရှိတာပဲသွားတဲ့နဲ့ရှိတာအဟောကြတော်ကောင်းတယ်သွားတဲ့လည်းပသာရယုကြီးရှိလာအဲတော့သွားကိုသွားမှာအေးနဲ့ဖြစ်စေပူနဲ့ဖြစ်စေသွားကြည့်လိုက်သူကသိတာရှိတယ်အေးပူကြည့်လိုက်လို့ချင်းချင်းသိတာပဲသူသူကြည့်လိုက်တာလည်းသူပြီးတော့တာပဲသွားကနေပြီးကြည့်တာပြီးအဲနေရာတကာမှာရှိတယ်အတွင်းငါရောပြင်းငါရော

ထီလိုက်ကြောက်လိုက်ထီလိုက်ကြောက်လိုက်ထီလိုက်ကြောက်လိုက်အဲ့ဒါလေးတွေတွေ့ရတယ်အဲ့ဒီထီတဲ့အခါကာလမှာထီရဌာနကကိုယ်ဆိုတာအဲ့ဒီထီရဌာနလေးမှာရှိတယ်ဇာယပတာရယုတ်ကိုကိုလို့ခေါ်တယ်ထီရဌာနပါပဲဘယ်ကဟိုနားဆိုတဲ့နေရာမှာနေရကြီးတွေပါတယ်ကိုကြည့်ရတာမဟုတ်ဘူးလို့ပဲဒီမှာကိုယ်ဆိုတာလည်းပဲအဲလက်နဲ့ရှင်နဲ့ကောင်းတယ်လေအထယ်ကြီးကောင်းထယ်ကြီးကိုပြောတာအထယ်ကြီးပြောတာမဟုတ်ဘူးသူက ရှိရဌာနအဲဒီရှိသဘောလေးကိုဖမ်းပြီးတော့သိရဌာနလေးဒါလေးပဲသာသနာတော်လို့ခေါ်တယ်ဒီကနေအထီးရဲဆိုသင်ကြားတယ်အထီးရဲဆိုရင်ဘယ်နေရာကဖြစ်ရှုမှတ်လိုက်ရင်ဒီနေရာလေးအထီးတာကိုနေရာလေးအထီးတာပဲဆိုတာသင်ကြားကြည့်တယ်လို့အခုတိုင်းနေရင်လည်းပဲဟာတရားအစိမ့်အစိမ့်ပုဂ္ဂိုလ်ထားပါတော့အာထုဝါရီတဲ့ပုဂ္ဂိုလ်အာထုကိတာပုဂ္ဂိုလ်တွေနဲ့အနာကျင်ကြနေတယ် na da onye oa i အဲဒီတော့သီယဌာနရုပ်ကလေးကကိုရုပ်တဲ့ကိုရုပ်ဆိုတာဒါလေးပဲအဲဒီကိုရုပ်တွေပြည့်နေတာကြီးတယ်ပသာရကိုပြည့်နေတဲ့ခါမှာအဲဒီအစီမမသိဘူးဒါတွေဖုံးနေတယ်လို့ပြည့်ပြီးတော့သီလို့ဒီမမသိတယ်ကြီးတယ်ဒါပသာရကိုပြည့်နေတယ်မှတော့ကိုရုပ်မသိဘူးအဲကိုရုပ်ကောင်းနေတဲ့နေရာတွေမှာအကုန်လုံးဒီတိုင်းဒီတိုင်းဟာထိတာလေးတွေပြီးအဲဒီလို ရှိရတဲ့သဘောလေးတွေကအတွေ့လို့ပြောမှာဗမာစကားကဒီလိုသုံးရတာလည်းဗမာစကားဟောရတာကောင်းကောင်းမရှိဘူးခင်ဗျအတွေ့အတွေ့ဆိုတာဟာတာသဘောရှိတယ်ဒါပေမဲ့လို့တွေ့ရတဲ့အာယုံကိုခေါ်ကြစကားမရှိလို့အတွေ့ဆိုပြီးတော့သုံးတာဟောရတာတွေ့ရတဲ့သဘောလေးတွေ့ထိရတဲ့သဘောလေးပဲအတွေ့အဲဒီတွေ့ထိရတဲ့သဘောဟာဘယ်လိုဟာတွေတုံးဆိုလို့ရှိရင် ကျမ်းဂန်နာမည်နဲ့ပြောမယ်လို့ရှိရင်ပြောမယ်ဆိုလို့ရှိရင်ဖြင့်ပထဝီသေဇောဝါယောတဲ့ဒါသုံးပါပါဠိလိုကတော့သုခဝါယုဆိုပြီးနာမည်ပေးထားတယ်တွဋ္ဌိအပ်တဲ့ယုတွဋ္ဌိရတဲ့ယုတယ်ဒီလိုနာမည်ပေးတယ်သုခဝါယုသုခဝါယုလို့လည်းခေါ်တယ်ယုံကူလားအာယုံပါပဲအာရဏကအာယုံလို့ဘာသာပြန်ထားတယ်သုခဝါယုနဲ့သုခဝါယု ဗမာလိုတိတိကျကျပြန်မယ်ဆိုရင်တော့ကိုအဲထိအပ်တဲ့ယုတ်ပေါ့ထိရတဲ့ယုတ်ဝိထိရတဲ့ယုတ်ဒီလိုသိပဲဒွိထိရတဲ့အာယုဒွိထိရတဲ့ယုတ်ဒါပဲမဲ့လို့စကားရှိနေတော့အတူလေးနဲ့ပြီးအောင်အတွေ့ဆိုပြီးတော့ဘာသာပြန်ပြောရတယ်အတွေ့ဆိုတာဒွိထိရတဲ့သဘောလေးပဲအဲဒီဒွိထိရတဲ့သဘောက၃မျိုးရှိတယ်ပထဝီအတွေ့အထိရှိတယ်ဒေသောအတွေ့အထိရှိတယ်ဝါယောအတွေ့အထိ ဒါလေးပါးထဲမှာအာဘောဆိုတဲ့သဘောကမတွေ့ထိနိုင်ဘူးတဲ့သူကနှုတ်တာအာဘောဆိုအရေးသဘောကိုသူကသူတွေ့လို့ထိလို့မရဘူးအခုရေတွေစားတာလို့တွေ့ထိကြလည်းပဲအာဘောတွေ့တာမဟုတ်ဘူးတဲ့ဒါကပထဝီရင်လည်းတွေ့မယ်တေဇောရင်လည်းတွေ့မယ်ဝါရောရင်လည်းတွေ့မယ်ဒီသုံးခုတစ်ခုခုရေတဲ့လက်၌စားလို့အေးတာတွေ့ရင်လည်းပဲဒီလိုတာပဲ ပူတာတွေ့ရင်လည်းဒီသောတာပဲဒီလည်းလက်နဲ့ကြီးတန်းတဲ့အခါကလားတောင်းမာနေတဲ့သဘောအဲမာနေတဲ့သဘောအဲ့ဒါကတွေ့လို့ရှိရင်တော့ဘာသာကသူဝိဒကိုတွေ့ကြည့်တာမာတဲ့သဘောလည်းရှိတယ်မာတဲ့သဘောဘယ်လိုမှပူတင်ကြတော့ဆိုအဲရေတို့ပါတော့ လက်နဲ့ပါနဲ့ရိုက်ရင်လက်တော့တော်တော်နာသွားတယ်ကွာရိုက်ရလို့ရှိရင်မားတဲ့သဘောရှိတော့အတူကိုသွားပြီးတော့တွေးအရင်မှတောင့်ခံနေတဲ့သဘောရှိတယ်တောင့်ပြီးတော့ခံနေတဲ့သဘောအဲဒီဥစ္စာလည်းပဲသူကဝါရောဒခေါ်တယ်တောင့်ခံနေတယ်အဲဒါသွားကြည့်ကြတယ်အဲကိုယ်ထဲမှာလည်းဒီတိုင်းပဲသူကတွေးတာဘူးလေညတွေဟာမာမာကြံကြံ နူးနူးညံ့ညံ့တွေ့ရင်ပထဝီတဲ့ဒီနေ့ကဟိုဇာလေးပါးဓမ္မသာဟောခဲ့ပါတယ်မာသာကျမ်းသာအဲနူးညံ့တာပထဝီဓာတ်မာသာကျမ်းသာနူးညံ့တာတိုက်ခံပြီးတော့နေတာပထဝီဓာတ်ကနေ့ကအောင်လို့သိခဲ့ဒီရောဓကပူတာနွေးတာအေးတာပေါ့တက်တာဒီရောဓတဲ့ဒီလိုဆိုရင် ဝါယောဓာကတောင်းတင်းတာလှုပ်ရှားတာအဲဒါဆိုတော့ဝါယောဓာတောင်းတင်းလှုပ်ရှားတာဝါယောဓာအဲဒါကြီးအဲဒီအတွေ့သုံးမျိုးရှိတယ်အဲဒီအတွေ့သုံးမျိုးဟာသူကယုတ်တရားတွေပဲအဲကြောင့်ဒီဇေခဏမှာကိုယ်နဲ့အတွေ့ကယုတ်ဆိုတာကြောကိုယ်နဲ့အတွေ့ကတော့ မာသာကျမ်းသာတွေ့ခြင်းနဲ့တွေ့မယ်။ဥသာအေးသာနှွေးသာတွေ့ခြင်းနဲ့တွေ့မယ်။တောင့်တဲ့သဘောလှုပ်ရှားတဲ့သဘောတွန်းခံတဲ့သဘောသာတွေ့ရင်လည်းတွေ့မယ်။အဲဒါတွေ့သုံးမျိုးတွေကတစ်မျိုးမျိုးတွေ့တယ်။ဘယ်ဟာတွေ့တွေ့ပဲဒါတစ်မျိုးတည်းပဲတွေ့လို့ရတယ်နှစ်မျိုးသုံးမျိုးလည်းပေါင်းတွေ့လို့မပြီးဘူး။တစ်မျိုးသုံးမျိုးတစ်ကြိမ်နဲ့တစ်ခါလည်းမတွေ့နိုင်ဘူး။တစ်မျိုးတစ်ခါပဲတွေ့တယ်တစ်ခါတွေ့ရင်တစ်မျိုးပဲတွေ့တယ်ဆို။အင်းအဲဒီအတွေ့အကြုံ ဝေးလိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်ပြုပြင်လိုက်တဲ့အခါမှာများသောအားဖြင့်ဝါယောဓာတ်တွေကိုတွေ့တယ်အဲဝေးလိုက်တဲ့အခါမှာတောင်းတာတင်းတာတွန်းကန်တာလှုပ်ရှားတာအဲဒီလက်ထဲကနေပြီးတော့တောင်းတာရင်လည်းတွေ့မယ်တင်းတာရင်လည်းတွေ့မယ်တွန်းကန်တာရင်လည်းတွေ့မယ်လှုပ်ရှားတာရင်လည်းတွေ့မယ်လှုပ်ရှားတာကတော့အမြဲတမ်းတွေ့တယ်ငါကွေးသံနဲ့လှုပ်ရှားတဲ့အခါကလည်း အဲ့ဒါဝါယောဓာတွေ့တာဒီကနေပြီးပေါ့သွားတယ်တွေ့လို့ရှိရင်ဖြင့်ဒါသိသောဓာတွေ့တော့လေးသောဓာတွေ့လို့ရှိရင်တော့ကိုအဲ့ဒါပထဝီဓာလို့ဆိုရမှာပါဒါပေမဲ့အခုလေးတဲ့ခါကလာကြာအာဘောဓာလို့လည်းပြောထားတယ်ဒါကတော့ပထဝီတွေ့တွေ့ပြီးမှအာဘောတွေ့မှာပါအာဘောကတွေ့လို့မဖြစ်ဘူးပါအဲ့တော့အတွေ့က ကွေးတဲ့ဆန်းနဲ့ထိုင်နေတာတဲ့လှူရှားတဲ့အခါကာလမှာများသောအားဖြင့်ဝါယောဓာတ်ကိုတွေ့ပြီးတောင်းတာတင်းတာဆက်ဆံတာလှူရှားတာတွေတွေ့ခုဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာလာကြောက်တဲ့အခါတွေမှာကြွတယ်လှမ်းတယ်ချတယ်စသည်ဖြင့်မှတ်နေရဒီလိုခါကာလတွေမှာတောင်းတာတင်းတာလှူရှားတာတွေအများအားဖြင့်တွေ့နေတာပဲအဲတောင်းတာလေးတွေတင်းတာလေးတွေလှူရှားတာလေးတွေကြွကြတာလေးတွေဒါလေးတွေဟာသူကဝါယောဓာတ်တွေ အဲ့ဒါဘယ်ကနေတွေ့တော့ဆိုလက်ထဲခြေထဲကနေပြီးကိုယ်ထဲကနေတွေ့နေတာပဲလက်လို့ရင်လက်ထဲကတွေ့တယ်ခြေလို့ရင်ခြေထဲကတွေ့တယ်ကိုယ်လို့ရင်ကိုယ်ထဲကတွေ့တယ်အဲ့ဒါကိုယ်ယုံနဲ့အတွေ့အကြံအဲ့ဒါကြောင့်ကိုယ်ကိုယ်နဲ့အတွေ့ကယုံတယ်လားမဂ္ဂင်ပုဂ္ဂိုလ်တွေနေအချင်းတော့ အဲ့ဒါကိုပဲပုဂ္ဂိုလ်သတ္တဝါဖြစ်နေတာပဲဝေးလိုက်ဆန်းလိုက်လို့ရှိရင်ငါပဲတောင်းတင်းလို့ကြတာတွေငါပဲပုဂ္ဂိုလ်သတ္တဝါဖြစ်နေဒီမှာပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအဲတွေ့ရတဲ့သဘောလေးပဲတောင်းတောင်းတာတင်းတင်းတာတွေ့ရတဲ့သဘောလေးပဲကိုယ်နဲ့တွေ့တာရုပ်အဲထိတာပြီးတာတဲ့အဲ့ဒီမှာကောင်းကောင်းနဲ့ဆိုးဆိုးလိုက်ထိသွားတာလည်းရှိတယ်ထိပြီးတော့နောက်ကရှုမှလိုက်လို့ပြီးတာရှိအဲထိတာပြီးတာကနာတဲ့ အဲထိတယ်ထိတယ်ကိုမှသမာဓိညာအားကောင်းတဲ့အခါကျတော့ကိုယ်ထဲမှာစာရည်ပြီးမှနေဘယ်နေရာကမှမထိထိတယ်ထိတယ်မှလို့ချင်းထိတဲ့သဘောလေးထင်ကြတယ်ထိတယ်လို့မှတ်သိလိုက်တဲ့သဘောလေးလည်းထင်ကြတယ်ထိရဌာနကထိရတဲ့သဘောလေးထင်ကြတယ်ထိရဌာနလေးလည်းထင်ကြတယ်အဲထိရဌာနဘယ်နေရာကပဲထင်ကြတာကိုယ်ယုတ်ကလေးထင်ကြတယ် ပြီးတော့တွေ့ထရတဲ့သဘောအဲဒီမှာနှွေးကနေအေးကနေစသည်ချင်းတွေ့ထရတဲ့သဘောလေးရှိတယ်အဲတွေ့ထရတဲ့သဘောလေးကသူအတွေ့လေးပဲလို့အဲဒါဉာဏ်နုဉာဏ်နဲ့ပထဝီတွေ့ထိတာဖြစ်ရင်လည်းဖြစ်မယ်ဘူနွေးအေးရဲ့ဝါရအာဖန်သေသောတွေ့ထိတာဖြစ်ရင်လည်းဖြစ်မယ်အဲတောင်းတင်းတဲ့လှုပ်ရှားတဲ့သွန်ကန်တဲ့ဝါရတွေ့ထိတာရင်လည်းဖြစ်မယ်အဲဒီအတွေ့အကြုံပါတဲ့တမျိုးမျိုးဖြစ်ပါလား အဲ့ဒါကယုတ်တရားအဲ့ဒီတွေ့ထိတွေ့ထိတဲ့အတိုင်းပဲနူးညံ့နူးညံ့နေအဲကျန်းန်းနေပူတယ်အေးတယ်စသဖြင့်ကသိပြီးသွားတာလေဒါလည်းပဲသူကအတိအပြီးလေးပဲသူလည်းပဲနားမယ်သိတာတဲ့သိတာနားတယ်သိပြီးတာလေနောက်တကရှုမှလိုက်လို့သိသွားတယ်ဟိုကသိရဲ့လို့ရှုတဲ့သိလေးအပြီးလေးရှိတယ်အဲ့ဒါကလည်းနားတယ်လား အဲတော့ဒီစေခဏမှာယောဂီပုဂ္ဂိုလ်မှတ်တိုင်းမှတ်တိုင်းဟာယုံနေတာလေးတွေဒီလိုကွဲပြီးတော့သင်ကြားနေတယ်ကိုယုံနဲ့ကိုယုံဆိုကြည့်ရတာနာပေါ့ကိုယုံနဲ့အတွေ့နဲ့ကိုနဲ့အတွေ့ကယုံသူကအသေးသဘောပဲအထိသိသွားတာရဲ့မှတ်လို့သိသွားတာရဲ့အထိရသိရဒီနှစ်ခုကနာအကျင့်သဘောပဲ ဒါလေးနှစ်ခုရှိတယ်လို့ဆိုတာပြီးဒီပြတနည်းအားဖြင့်လဲကိုယ်ရဆန်းနဲ့လှုပ်ရှားတဲ့အခါကာလတွေမှာတော့နာရုပ်နဲ့နာနှမျိုးပွဲတာလည်းရှိတယ်ဘယ်လိုတော့ဆိုတော့ကိုယ်မယ်ဆန်းမယ်လှုပ်မယ်ကြံတဲ့နာလေးကလည်းထင်ရှားတယ်ကိုယ်လည်းဆန်းလိုက်လှုပ်ရှားလိုက်လှုပ်ရှားတဲ့ရုပ်ကလည်းထင်ရှားတယ်အဲဒီလိုလည်းပဲယုံနာနှစ်ခုထင်ကြတယ်ပြီးတော့မှားတဲ့စိတ်ကလေးကလည်းတစ်ခုထင်ကြတယ်အဲတော့ အဲဒါကိုယ်ရဲ့ခဏနိုင်ဒါလေးခွဲကြအောင်လေဒါဒီဝိပဿနာအများမှနေတာကိုယ်ရဲ့ခဏ၌ကိုယ်ရဲ့ခဏ၌ကိုယ်ကျင်တာနဲ့ကိုယ်ကျင်တာနဲ့မသိတာကနံမသိတာကိုယ်ရာလှုပ်ရှားတာကယိုကိုယ်ရာလှုပ်ရှားတာကယိုကိုယ်ရဲ့ခဏ၌ကိုယ်ရဲ့ခဏ၌ကိုယ်ကျင်တာနဲ့ကိုယ်ကျင်တာနဲ့မသိတာကနံ ဝိရာလှုပ်ရှားတာကယောဝိရာလှုပ်ရှားတာကယောဝိဇေခဏ၌ဝိဇေခဏ၌ဝိကျင်တာနဲ့ဝိကျင်တာနဲ့မှတ်သိတာကနံဝိရာလှုပ်ရှားတာကယောဝိရာလှုပ်ရှားတာကယောဝိကျင်တာ မရူပပစ္စည်းညာနာငါစလာတယ်ရှိတယ်နော်နာမရူပနာနဲ့ရုပ်ပဲကိုယ်မဲ့ဆမ်းမဲ့ထိုင်မဲ့ထားမဲ့သွားမဲ့လာမဲ့အကုန်လုံးဘောတခါတည်းဒီတစ်ခုပြင်အကုန်လုံးသိရတယ်လားအဲဒီလိုဘုံတစ်ခုအမူအရာလေးပြုလုပ်မလို့ကြာနာလေးကနော်အဲ့ဒါလေးလည်းမှားလိုက်သေးတာပဲကိုယ်ချင်းကိုယ်ချင်းနဲ့ဆမ်းချင်းဆမ်းချင်းနဲ့ထိုင်ချင်းထိုင်ချင်းနဲ့ဒါလေးမှားလိုက်သေးမှတ်သိတာလေးလည်းပါသွားတယ်ကိုယ်ချင်းသားနဲ့မှတ်သိတယ် နောက်တော့ကွေးတာနောက်တော့ကွေးမှုရောက်လာအဲကွေးတဲ့ခါကျတော့ကွေးတယ်ကွေးတယ်မှတော့လက်ထက်ကနေပြီးတော့အဲတောင်းနှင်းလှုပ်ရှားတဲ့သဘောအဲဒီဥစ္စာကွေးတယ်လို့ပဲလောကဝါယာချင်းခေါ်ရတယ်မှာတော့ကိုယ်ထဲမှာယောဂီပုဂ္ဂိုလ်မှာသင်ကြတာတောင်းတာတင်းတာလှုပ်ရှားတာအယူတူချင်းတောင်းလိုက်တင်းလိုက်ရွေးလိုက်ရွေးလိုက်ရွေးလိုက်ကြောက်ကြောက်ဆိုတာလေးတွေဒါလေးတွေသင်ရတာအဲ့ဒါလေးတွေကယုတ်တရားပဲသူတို့ကအာရုံမသိတာဘူး အဲ့ဒီမှာလည်းကိုယ်ရဲ့ကိုယ်ရဲ့လို့မှတ်တယ်မှတ်တယ်အသိလေးတွေလည်းပါတယ်မှတ်သိတာလေးတွေလည်းပါတယ်အဲ့ဒါတွေအကုန်လုံးပေါင်းပြီးတော့ကိုယ်ကျင်တာနဲ့မှတ်သိတာကနာအဲကိုယ်ရလှုပ်ရှားတာကယောပါအဲ့ဒီတော့ယုံနေတာနှစ်ခုရှိတာပဲလို့ကိုယ်တဲ့အခါမှာကိုယ်ကျင်တယ်ဆိုတာလည်းနာတရားပဲမှတ်သိလိုက်တာလည်းနာတရားကိုယ်တယ်ကိုယ်တယ်လို့မှတ်သိတာလည်းနာတရားပဲကိုယ်တယ်ကိုယ်တယ်မှတ်ပြီးတော့အဲ့ဒီထဲမှာ လှုပ်ရှားတဲ့သဘောတောင့်တဲ့သဘောကျင်းတဲ့သဘောအဲဒီသဘောလေးရဲ့ရုပ်တရားဒါရှိတာပဲရုပ်နဲ့နာနာနဲ့ရုပ်ဒါနှစ်ခုရှိတာပဲလို့ဆိုတာယောဂီဘုရားမှားရင်မှားရင်အကိုယ်ပိုင်ညာနဲ့ကွဲတဲ့ဥစ္စာတွေဟိုစာကွဲမဟုတ်ဘူးစာတွေကဒီယုံ28ခုတွေဒါတွေမဟုတ်သေးဘူးဆိုတာအဲ့ဒါကစာတွေဟာကတော့နားလည်အောင်လို့မှတ်သားပညာနဲ့မှတ်သားတာကိုယ်ပိုင်ညာကတော့အဲ့ဒီလိုမဖြစ်နိုင်ဘူးကိုယ်ပိုင်ညာကတော့ ယုံနာထင်ရှားရာရှုအဲဒီထင်ရှားတဲ့ယုံနာလောက်ပဲပိုင်းခြားပြီးပြီးတယ်အဲဒီကနေပြီးယုံနာနာနှစ်ခုပဲတဲ့ယုတ်ကတရားနာငါတရားပဲဒီကပုဂ္ဂိုလ်သတ္တဝါကောင်းတယ်ပြီဘူးလို့ကျွင်းကျွင်းကွဲပြားပြီးတော့သိလာတာနာမရူပပိစိတညာခေါ်တယ်ဆိုတာရေးကြည့်ပါတယ်ဝိပဿနာရှုရလို့ရှုရဆိုပြီးနာမရူပပိစိတညာကိုအချိုးမကြပဲနဲ့နေရင်သူကမဖြစ်ဘူး။နေရပရိပဒာနည်းနဲ့ကြာကြာနာရှုလို့ကျင် ဒီနာမယူပါပရိသေတညာကမကွဲလို့ကိုမဖြစ်ဘူးမပြောရရင်လည်းရှိရမယ်သူစားကွဲနေတာပေါ့မှားလိုက်ရကွေးတယ်ကွေးတယ်ဆိုရင်ကွေးတဲ့သဘောကတခုမှတ်သိတာကတခုသူကကွဲနေတာပဲဒါရောလို့ကိုမဖြစ်ဘူးကွေးတဲ့တောင်းနဲ့လှုပ်ရှားတဲ့သဘောကသူကတခုပဲမှတ်သိတာကတခုပဲမှတ်သိတာကတောင်းနဲ့လှုပ်ရှားတာမဟုတ်ဘူးတောင်းနဲ့လှုပ်ရှားတာကလည်းမှတ်သိတာမဟုတ်ဘူးသူကတခြားစီပဲဒီကဲနဲ့ နာညာပေါက်လိုက်တော့ခဲကတခြားအဲနာညာကတခြားကွဲနေတယ်လို့ပဲအဲ့ဒီလိုကွဲနေတာလို့အဲသွားတဲ့ခါကာလမှာကြွတယ်လှမ်းတယ်မှတ်တယ်အဲ့ဒီမှာလဲကြွတယ်လှမ်းတယ်ချတယ်မှကြွတဲ့လာတာကတခုကြွတယ်မှတ်ပြီးတာကတခုသူကကွဲနေတာပဲကြွတာကရုပ်မှတ်ပြီးတာကနာ ကြွားတာရုပ်ဆိုတာဘာလို့ဆိုရင်ကြွားတဲ့အထက်မှာပါတဲ့တောင်းတာကျင်းတာပေါ့တက်တာအဲ့ဒီသဘောတွေဟာဒါရုပ်တရားတွေပဲအဲ့ဒါတွေကိုသိတယ်မူရလေးတွေပါပဲပဂရိပုဂ္ဂိုလ်တွေနေကတော့အဲကြွတယ်ဆိုတာသူများလိုပဲခြေတော်ကြီးကြွတော့တာဒီလိုသိမှာပါပဲဒီလိုမဟုတ်ဘူးဟိုမှာတော့သဘောလေးတွေမူရလေးတွေတွေဟိုမှာကျွင်းမှရင်သင်ကြပြီးတော့သိတယ်

မသိရတာကယောမသိတာကနာယုတ်မူရာကိုမှတ်တိုင်းမှတ်တိုင်းမသိရတာကယောမသိတာကနာယုတ်မူရာကိုမှတ်တိုင်းမှတ်တိုင်းမသိရတာကယော မသိတာကနာယုတ်မူရာကိုမတိုင်းမတိုင်းမသိရတာကယုတ်မသိတာကနာယုတ်မူရာကိုမတိုင်းမတိုင်းမသိရတာကယုတ်မသိတာကနာယုတ်မူရာ တာဆန်းတာထိုင်တာထားတာဂုံလုံးပေါ်တယ်အောင်းတာပင်တာလည်းပါတယ်။အောင်းတယ်မှရင်အောင်းတာကရုပ်မူရပဲကိုယ်မူရပဲ။အဲဖောင်းတက်လာတာကရုပ်မှသိတာကနာ။ကွဲနေတယ်မကွဲလို့ကိုမဖြစ်ဘူး။သမာဓိညာအားကောင်းလာလို့ရှိရင်မှလိုက်ရင်ဒီကဂဲလေးနဲ့ပြစ်လိုက်တာလိုပဲတခါလေဟိုမှာမသိစရာလေးကဝါပေါ်လာတဲ့ဒီကမှလိုက်တာနဲ့ရတာ။အာယုံနဲ့အသိနဲ့တခါလေဆိုင်ကြသွား။အာယုံကတခြားပဲအသိကတခြားပဲ။ ကောင်းတက်လာတဲ့သဘောတွေကတခြားမှတ်သိလိုက်တာလေးတခြားဒီလိုကွဲလာတယ်အဲ့ဒါနာနဲ့ယုတ်နဲ့ကွဲလာတာနာမရူပပရိစ္ဆရာညာဆိုဒီလိုဖြစ်ရတယ်ဘယ်ဟာမှမယုတ်မှလို့ရှိရင်ယုတ်အာယုံလေးကတခြားမှတ်သိတာလေးကတခြားဒီလိုကွဲရတယ်အဲဒီလိုကွဲရနေလို့ရှိရင်ဒါနာမရူပပရိစ္ဆရာညာဒီလိုမှမကွဲပြားသေးပဲနဲ့ဝိပဿနာဉာဏ်နဲ့ဟိုတက်ပြီးတက်တက်နေတာမြေဥစ္စာတွေကသိပြီးတော့သဘောမကြောက်ဘူး။မပြောရရင်လည်းကြည့်ရမယ်။ဉာဏ်နဲ့တော့ဒီလိုကွဲရမယ်။မှတိုင်းမှတိုင်းအာယုံလေး မသိရတဲ့အာယုံလေးကတခြားမှတ်သိနေတဲ့စိတ်ကလေးကတခြားဒီလိုကိုရမယ်အဲဒီလိုကိုရနေတာနာမယုဘပရိစ္ဆာညာခေါ်တယ်အဲဒီကနာမယုကိုရပြီးတော့စင်တိုင်းရှုမှလာလို့ရှိရင်အကြောင်းကျိုးလေးတွေထိုက်သိရလို့ဆိုတာပြီးပါတယ်ဒါကတော့ဝိညာဉ်မိသလောက်ပဲပြီးတယ်ပိဿသမုပ္ပါအကျယ်ကြီးရလို့မဟုတ်ဘူးသူကအကြောင်းနဲ့အကျိုးတော်တန်ပြီးတာလည်းရှိတယ်ဒီလိုလည်းတော်တော်ကျေကျေနပ်ပြီးတယ်အ ਨੇ ဆုံး ကိုယ်မူရာတစ်စုံတစ်ခုပြုလို့ရှိရင် ပြုမယ်ကြံတဲ့စိတ်ကလေးအဲဒီအကြောင်းလေးပြီးတယ်။ကိုယ်မယ်၊ဆမယ်၊ထိုင်မယ်၊ထမယ်စသဖြင့်ကြံတာလေး။ဒါရီကစသည်ပြီးတော့မှကိုယ်လည်းဆလိုက်ထိုင်လိုက်ထလိုက်။အဲဒါလေးတွေရှုရမှန်။ဒါတော့ကိုယ်မူတစ်ခုဖြစ်ဖို့ရဘယ်သူမှလုပ်ပေးတယ်လဲဘယ်သူမှလုပ်မပေးတာမဟုတ်ဘူး။ကိုယ်မယ်ကြံတဲ့စိတ်ကလေးကြောင့်ကိုယ်ယူလေးဖြစ်လာတယ်၊ဆမယ်ကြံတဲ့စိတ်ကလေးကြောင့်ဆယူလေးဖြစ်လာတယ်ဆိုတာအကြောင်းနဲ့အကျိုးလေးတွေပိုင်းခြားပြီးတာ။ဒါက ပြည့်စရာပရိက္ခညာခေါ်တယ်အာယုံလေးတွေရှိလို့အပိလေးတွေဖြစ်ရတယ်။ဖောင်းတာရှိလို့ဖောင်းတယ်မာတိတာဖြစ်ရတယ်။ဘိန်းတာရှိလို့ဘိန်းတယ်မာတိတာဖြစ်ရတယ်။ကိုွေးတာရှိလို့ကိုွေးတယ်လို့မာတိတာဖြစ်ရတယ်။ဈဉာသွားနေတဲ့အခါကြွတာရှိလို့ကြွတယ်လို့မာတိတာလည်းဖြစ်ရတယ်။လှမ်းတာရှိလို့လှမ်းတယ်လို့မာတိတာလည်းဖြစ်ရတယ်။စသည်ချင်းပေါ့လေအာယုံရှိလို့အပိလေးတွေဖြစ်တယ်။

အပြုစရာတွေရှိရတယ်။တိုင်ရင်လည်းပဲသွဲကြိုင်ပြီးတော့ထားရတယ်။နာညာရင်လည်းပဲအပြုပြီးတော့ထားရတယ်။ဒီတိုင်းမထားနိုင်တော့မို့တောင်ဝင်းနဲ့ဗန်းနိုင်လည်းထောက်ပြီးတော့ထားရတယ်။ဘာမှဝေဒနာပြုရင်ဖြင့်ကိုယ်လက်နဲ့ပဲမယ်လို့ထောက်ပြုပြီးတော့ထားရတယ်အာမကြည့်ပြီးမှအဲ့ဒါလိုပဲနန္တရားကဆို

ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကအာယုံလေးပေါ်လာတဲ့အသိစိတ်ကလေးဖြစ်လာတာတွေကခဏခဏမှတ်နေရတော့အာယုံရှိလို့အသိစိတ်ဖြစ်ရတာပဲအာယုံကြောင့်အသိစိတ်ဖြစ်ရပြီဟောတာပေါ်လာပထမစိတ်ကူးထားတဲ့ဘာလို့ဘုံမဲ့ဘယ်သွားအောင်မဲ့စိတ်ကူးထားဆိုတော့ကြတော့အသိစိတ်ကူးပြန်ပေါ်လာပြီးတော့ရှေ့စိတ်ကူးရှိလို့နောက်စိတ်ကူးလည်းဖြစ်ရတယ်အကြောင်းကျိုးလေးဆက်ဆက်ပြီးတော့သူကပေါ်လာအဲဒီတော့အကြောင်းနဲ့အကျိုးများရှိတာပဲလို့ကျွင်းကျွင်းသဘောကျလာတာပါ ဒီဇပရိကညာခေါ်တယ်အဲရှုရမှအာယုံလေးအစပေါ်လာတယ်ပထမပေါ်လာတဲ့အမှန်တော့ကြတော့တဖြည်းဖြည်းမှားရင်မှားရင်လည်းပြောက်သွားမရှိတော့ပေါ်ပြီးပြောက်သွားလို့မမြဲတဲ့တရားပဲလို့ယောဂီပုဂ္ဂိုလ်ညာနဲ့သင်ကြလာသမတနာညာခေါ်တယ်အိဋ္ဌမမြဲဘူးဆိုတော့သုံးသပ် အာယုန်နမိတ်တွေမှာပို့ပြီးတော့ထင်ရှားတာအာယုန်နမိတ်ကလေးတွေထင်လာရောမြင်တယ်မြင်တယ်မှရင်တစ်ပြေးပြေးနဲ့တော့ကျတော့ပြောက်သွားရင်မမြဲတဲ့တရားပဲအာယုန်ကမမြဲတာတော့မဟုတ်အဲ့ဒီမှာအာယုန်သိနေတဲ့အာယုန်ကိုထင်မြင်နေတဲ့အထင်အမြင်စိတ်ကလေးတွေကမမြဲတာပဲအဲ့ဒါလေးတွေပြောက်သွားမြင်တယ်မြင်တယ်မှရင်တော့ကျတော့ပြောက်သွားမမြဲတဲ့တရားပဲဝေဒနာလေးတွေပေါ်လာတယ် ကိုယ်လည်းညောင်းတာပူတာလေးတွေစိုက်ပြီးတော့မှညောင်းတယ်ညောင်းတယ်ပူတယ်ပူတယ်မှတော့ကြတာပြောက်သွားမမြဲတဲ့တရားပဲရှင်းတော့ကတော့ဒီလိုပြောက်သွားတာပဲသိနိုင်မလို့မကျူရင်မခင်ကမသိဘူးမျိုးသားတွေကကိုယ်ထဲမှာညောင်းတာပူနာပဲကျင်တာကဲကဲတာပြောက်သွားတာရဲ့လို့မသိဘူးအခုတော့ရှုမှနေရင်ပြောက်ပြောက်သွားတာလေးတွေတွေ့ရတာမမြဲတဲ့တရားတွေပဲသဘောကျတယ်သမထနာညာခေါ်တယ်

ဖြည့်ပြီးပြောက်ဖြစ်ပြီးတော့ချက်ချင်းချင်းချင်းပြောက်သွားတာလေးတွေ့ရတယ်။အဲဒီကနေမိတက်လာတဲ့ခါကျတော့အပြက်တွေခင်းလာတယ်။ပြဲကြီးတဲ့အပြက်ဆိုတာပြောက်တာပါပဲ။အကျိုးကပြက်ဆိုလို့ချင်းအင်ကြီးပြူသွားသလိုအဲမိလောင်သွားတော့ကိုပြာကျသွားသလိုဒီလိုအောင်းမေ့တာဒီလိုမဟုတ်ဘူးဆိုတာ။ယုံနာတရားတွေမရှိတဲ့တရားတွေအသစ်ပေါ်လာတာကိုဖြစ်တယ်လို့ခေါ်တယ်။ပေါ်ပြီးသားတရားလေးမရှိတော့ဘူးပျောက်သွားတာကိုပြက်တယ်လို့ခေါ်တယ်ဆိုတာ။ ကောင်းငယ်မှာလျှာစည်းလက်တာနဲ့ဥပမာပေးတာလျှာစည်းရောင်လက်လာတဲ့အခါအစမရှိသေးပဲနဲ့လက်ကနေရောင်လေးပေါ်လာတာပြစ်တယ်လို့ခေါ်တယ်အဲဒီလက်ကနေရောင်လေးကတော့ကြတော့မရှိဘူးကြောက်သွားတယ်အဲ့ဒါပြစ်တယ်လို့ခေါ်တယ်ဒါရှိပြီးသားတရားလေးမရှိပဲနဲ့ဖြစ်သွားတာကိုကြောက်တယ်လို့ခေါ်တယ်အစကမရှိသေးသဘောတခုအသစ်ပေါ်လာတာကိုပြစ်တယ်လို့ခေါ်တယ်နော်သတိပုဂ္ဂိုလ်တွေဆိုရင်တော့အဲဒီလို ကိုယ်တည်းကယုံနာနေရင်အစပေါ်လာတာလည်းမတွေ့ပါဘူးအလယ်ပိုင်းလောက်ပဲတွေ့အလယ်ပိုင်းလောက်တွေ့တော့လည်းပျောက်သွားတယ်လို့မတွေ့ဘူးကြာကြီးနေမှပဲသူကအဲတီးနေတယ်လို့ထင်တယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာတော့ပေါ်ပေါ်ချင်းပေါ်စာလေးလည်းပဲသိတယ်ကိုယ်တည်းအမျက်စာကြီးပြီးတော့ကျွန်းတယ်ကိုယ်တည်းသုံးတစ်ခုဖြစ်လာရင်အဲဒီဖြစ်လာတာလေးအစသိသိကူးလေးဖြစ်လာရင်သိကူးလေးချက်ချင်းသိတယ်အဲဝေဒနာလေးညောင်းတာပူတာလေးတွေဖြစ်လာရင်အဲဒါလေးချက်ချင်းသိတယ် အဲသိပြီးတော့ကြောက်သွားတာလည်းသိတယ်ကွာမှားရင်ပဲရုပ်နဲ့တခါတည်းမကြည့်ပဲနဲ့ပြောက်သွားတာသိတယ်ဒါကအပြည့်ပြည့်သိတယ်ဥရပြညာနဲ့အဲဒီကလွန်သွားတဲ့ခါတော့ပေါ်လာလေးမတင်ကြဘဲနဲ့ကြောက်တာကြီးလည်းတင်ကြတော့မှားလိုက်ရင်ကြောက်ပါမှားလိုက်ရင်ကြောက်ပါအာယုံရောသိရောကြောက်ကြောက်သွားတာကြီးတွေတွေ့နေရတယ်တဲ့ခေါင်းကအဲဉာဏ်စေခဏမှယုံတဲ့နာမ် န္ဓာ၅ပါးရာဇခဏမှာယုံနေတာဘယ်ဟာဖြစ်ဖြစ်မတိုင်းမတိုင်းဟာပေါ်ပြီးရင်ပျောက်သွားတယ်ပျောက်သွားတာကြီးအတွေ့ရတယ်မြင်တာမှလည်းပျောက်သွားကြားတာလေးတွေအသံလေးတွေမှလည်းပျောက်သွားကိုယ်တွေကအတွေ့အထိတွေမှလည်းပျောက်သွားကိုယ်သာဆန္ဒလေးတွေမှလည်းရိပ်ရိပ်နဲ့ပျောက်သွားဖောင်းတာပင်တာတွေလည်းပဲရိပ်ကနေရိပ်ကနေပျောက်သွားတာပဲသင်ကြားနေဘုံသာနာအထေရမရှိဘူးပဂရိအစမဂ္ဂသာတုံးကဆိုလို့ရှိရင် ကျူရမယ်ဆိုလို့ကကျူနေရတာလက်တွေခြေတွေနဲ့ဒီတိုင်းပါပဲဘိုင်းနဲ့တခါလဲပုံသဏ္ဍာန်ထေရကြီးနဲ့ဒီလိုပဲဖြစ်တယ်။အဝိပဿနာညာသင်္ဃညာတရားရင့်လာတဲ့ခါကျတော့ပုံသဏ္ဍာန်ထေရမပေါ်တော့ရိတ်ကနေပြောက်လဲရိတ်ကနေပြောက်လဲရိတ်ကနေပြောက်လဲဒီလိုသာဖြစ်နေဒါရင်မဟုတ်သေးဘူး။မသိနေတဲ့စိတ်ကလေးတွေပါပျောက်သွားတယ်နဲ့။ဝေးတယ်မှာရင်ရွေ့ကနေတရွေ့ပျောက်လိုက်ဝေးတယ်လို့မှားသိတာလေးပျောက်သွားလိုက်။ နောက်တစ်ခါတရွေ့ရွေ့လိုက်ဝေးတယ်လို့အသီးလေးအဲ့ဒီအသီးလေးလည်းကြောက်သွားလိုက်ဘယ်လိုပဲအဲတကွေးတကွေးမှာအရွေပေါင်းလည်းအများကြီးအသီးပေါင်းလည်းအများကြီးပဲကွေးတယ်ကွေးတယ်ရွေ့တယ်ရွေ့တယ်ဆိုတာရွေ့လိုက်ကြောက်လိုက်ရွေ့တယ်ကြောက်လိုက်အသီးလည်းကြောက်လိုက်အသီးလည်းကြောက်လိုက်ဘယ်လိုလိုက်လာတာဒီညာရောက်နေတဲ့ခါလည်းပဲကြွတယ်လမ်းတယ်ချတယ်ဆိုရင်အဲ့ဒါရွေတိုင်းရွေတိုင်းတရွေ့ကတရွေ့မရောက်ဘဲနဲ့အရွေလေးတွေလည်းရွေ့ပြီးပြောက်အသီးလေးတွေပြီးပြီးပြောက်ကြောက်လိုက်တာတွေတွေ့ရတယ် အဲ့ဒါမင်္ဂညာခေါ်တဲ့အပြည့်တည်ကြီးတွေ့တာတဲ့အဲ့ဒီလိုအပြည့်ကြီးတဲ့တွေ့ရတာမမြဲဘူးဆိုတာအမှန်ရှင်းနေပါလေအဲပေါ်လာတဲ့အာယုန်တွေလည်းကြောက်ကြောက်တော့လာကြည့်ရဲဆိုတော့နည်းတယ်လို့ပဲမဆွဲလန်းပြန်ကြည့်တော့မလဲမသိတဲ့စိတ်ကလေးအတွင်းကလည်းပဲသိပြီးပြောသိပြီးပြောဆိုတော့သူကလည်းဆွဲလန်းပြန်မရှိဘူးဒီဒီလို မှားသိတဲ့စိတ်ကလေးနှလုံးသွင်းတဲ့စိတ်ကလေးရဲ့အပြည့်ကိုမမြင်ပါပဲနဲ့အဲယုံနာတရားတွေကခန္ဓာမစက်ပြည့်နေတယ်လို့နှလုံးသွင်းနေလို့ရှိရင်အဲ့ဒါကတော့အာယုံကပြည့်နေပြီမဲ့လို့နှလုံးသွင်းတဲ့စိတ်ကလေးကမြဲနေတာတည်းဆိုနှလုံးသွင်းတဲ့စိတ်ကလေးစင်ကြဲစိတ်ကလေးရဲ့အပြည့်ကိုမမြင်ရဘူးပဂရိတိုင်းစဉ်းစားဆင်ခြင်ပြီးရှုတဲ့ဝိပဿနာတွေဆိုရင်ဒီလိုကြည့်တယ်ပဲသူကအာယုံသာသူတို့ဟာအာယုံတွေကခန္ဓာယူတာကို ကိုယ်ထဲမှာတရွရွဓမ္မမှန်တခါလည်းပြည့်နေတယ်ဆိုပြီးတော့ဆင်ញင်းယူတော့ဆင်ញင်းမှများတော့လည်းသူနှလုံးသွင်းတဲ့ရွရွဝဝတွေပြည့်နေတယ်လို့ထင်တာပေါ့သူကဒါပေမဲ့လို့အဲဒီလိုနှလုံးသွင်းတဲ့ရှုတဲ့စိတ်ကလေးပြက်တာတွေ့ရလားဆိုဒီလိုတော့မတွေ့ဘူးသူကဘာလို့တွေ့လိမ့်မှာသူကရှုမှမရှုပဲဟာကိုအဲဒီနှလုံးသွင်းတဲ့စိတ်ကလေးမရှုမရှုတော့နှလုံးသွင်းတဲ့စိတ်ကလေးရဲ့အပြက်ပြက်ကလေးတွေသူကမသိဘူးနှလုံးသွင်းတဲ့စိတ်ကတော့တသမအแทးပဲနှလုံးသွင်းနေတယ်လို့ဒီလိုထင်နေတယ်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

ရှုတဲ့စိတ်ကလေးကလည်းရှုပြီးကြောက်ဘယ်မှာမြဲတာရှိမလဲအပြင်ကလည်းမမြဲဘူးအတွင်းကလည်းမမြဲဘူးမမြဲတော့အတ္တပဲသက်ရှင်နေတယ်အကောင်လေးပဲလို့ဆွဲလန်းကြတယ်ဒီရင်ဘာမှမရှိဘူးအဲဒါအဆွဲလန်းနေกินနေတာတဲ့ခုနကသင်သင်လွဲပါရဆွဲလန်းတာနှစ်ပြဥပါဒံမြင်နိုင်ကြတဲ့မကျွမတဲ့ပုဂ္ဂိုလ်တွေမှာကောင်းတယ်ထင်ပြီးတော့ပါရစရာတွေသင်လာ ဘာယာကြရည်ပြင်ပြီးတော့ဘာယာပြီးတော့ဆွဲလာငါပဲလို့အဲပြင်ပြီးတော့လည်းပဲဆွဲလာညာကလည်းပဲငါပဲကြားကလည်းငါပဲသင်္ကြန်တွေပေါ့အဲဒီလိုပဲသင်ပြန်ဆွဲလာနေအခုသင်္ကညာရောက်ပြီးမြင်တိုင်းကြားတိုင်းနေရာတည့်ရည်နဲ့မြင်ရကြရတွေကလည်းပေါ်ပြီးပြောက်မှတ်ပြီးတဲ့စိတ်ကလေးလည်းသိပြီးပြောက်ရင်းနဲ့ပြောက်ပြီးတော့နေတာကြီးတဲ့တွေ့ရတဲ့အခါမှာ ဘယ်မှာဆွဲလန်းကြရှိမလဲ။ပါရကြလည်းဘယ်မှာချလို့မရဘူး။ရှိတော့ဘူး။ငါပဲလို့တသလုံးတစ်ဘွားလုံးတီးနေတဲ့အသက်ရှင်နေတဲ့ငါကောင်မဲလို့ဆွဲလန်းကြလေတဲ့ဘာမှမရှိတော့ဘူး။ဒီကြီးကြောက်နိုင်ရဲ့ကြီး။အနေစမမြဲတဲ့တရား။မမြဲလို့ပဲဒုက္ခအာကိုစရာမရှိတဲ့ဆင်းရဲတရားတွေ။အဲမမြဲလို့အာကိုစရာမရှိလို့အနာတ္တဘာမှအဆုံးမရဘူး။မြဲအောင်လည်းမတတ်နိုင်ဘူး။ အကုဇရာဖြစ်အောင်ချမ်းသာနေရခြင်းလည်းဖြစ်အောင်မတတ်နိုင်ဘူးသူသဘောတည်းဖြစ်ပြနေတာပဲဆိုတာယောဂီပုဂ္ဂိုလ်ညာမှာကျင့်နေရတယ်ဒီလိုသိရတယ်မပြောရရင်လည်းရှိရမယ်ဒီရှိတိုင်းမှတိုင်းဒါဒီဒီလေးတွေရောက်ဒါတတိဖြစ်စေမနာတိဖြစ်စေပဲဒါသာမဏေလည်းပဲသူကအပညာကောင်းတဲ့ပုဂ္ဂိုလ်မှာကျင့်နေတာပဲဒီဥစ္စာလေးတွေကတည်ရည်ရင်းနဲ့ကြောက်နေတော့မမြဲတဲ့တရားကြီးတွေပဲဘောလည်းအပြင်ကမြညာကြရပေါ်လာတာတွေကလည်းပဲ

ဒိဋ္ဌိနဲ့ငါကောင်ပဲလို့ဆွဲလမ်းမှုဥပါဒါမဖြစ်နိုင်ဘူးအဲ့ဒီဥပါဒါနဲ့ကျင်းအောင်တော့ကျူရတာကိုဒါကဘုဥပါဒါနဲ့ခန္ဓာနဲ့စပြီးတော့ပြောတာမှန်ကတော့ကိလေသာတွေအကုန်ကျင်းတယ်လေအဲ့ဒီရောက်လို့ချင်းတစ်ခါမှားလိုက်အဲ့ဒီမှားရတဲ့အာယုန်နဲ့စပြီးတော့မှတ်သိရတဲ့အာယုန်နဲ့စပြီးတော့ဖြစ်မဲ့ကိလေသာတွေမဖြစ်ဘူးပါရမဲ့ကိလေသာတွေမဖြစ်ဘူးငါပဲလို့အထင်မှားမဲ့ဒိဋ္ဌိတွေမဖြစ်ဘူး အဲဒီကိလေသာတွေကဆက်ပြီးဖြစ်မဲ့ကုသိုလ်ကအကုသိုလ်ကနဲ့လည်းအာမထုတ်နိုင်ဘူးဒီကံကအကျိုးပေးမဲ့ဥစ္စာဆိုတော့ကာမမရှိပဲဘယ်နဲ့လို့အကျိုးပေးမလဲပေးနိုင်ဘူးမျိုးစီမကျေပဲနဲ့အပင်ပင်ပေါက်နိုင်မလဲပေါက်နိုင်ဘူးကာမမရှိတော့ဘူးအကျိုးပေးနိုင်ဘဝအသင်မဖြစ်နိုင်ဘူးဘဝအသင်မှာမရှိတော့အဲ့ဒီဘဝအသင်မှာဇာတိပြိဋိနေရခြင်းပဲရှိမလဲဥရခြင်းပဲဖြစ်နိုင်မလဲလို့ကောင်းကင်မှာဆေးရည်လို့မရတယ်လို့

ဒီကြီးကြီးနဲ့ပြောင်းပြီးတော့နေတာကြီးရဲ့မြညာကလည်းပြောက်ကြားကလည်းပြောက်နာသာဒုတိယကလည်းပြောက်မှတ်သိတဲ့စိတ်ကလေးကလည်းပြောက်ဘယ်ဟာမှမြဲမနေတော့အကုန်လုံးပြောက်နေဒီကြီးနဲ့ပြောက်နေကြီးတယ်ဆိုတော့ဒီထဲမှာအတ္တကိုရှားလို့မရဘူးအသက်ရှင်နေတဲ့အကောင်မရှိဘူးမြဲတဲ့သဘောလည်းဒီထဲမရှိဘူးချမ်းသာတဲ့သဘောလည်းဒီထဲမရှိဘူးအဲပုဂ္ဂိုလ်တ attva ပဲလို့ဆွဲလန်းကြတယ်ဒီထဲမရှိဘူးထိတ်သုံးနေတယ်

တကြီးကြီးနဲ့ပြောင်းနေတာလေးတွေသတိရဲ့သိနေတာသိတာလေးတွေလည်းသိပြီးရင်ပြောင်းသိပြီးရင်ပြောင်းလိုက်တော့မပြောက်တဲ့မြဲတည်တဲ့တရားတခုမှမရှိဘူးဒါတော့မြဲတဲ့တရားလည်းပဲအဲ့ဒီတည်းမရှိဘူးမမြဲတော့ချမ်းသာတဲ့တရားလည်းပဲမရှိဘူးအာကိုးစရာမရှိဘူးအဲအသက်ရှင်နေတဲ့အကောင်မဲ့ပုဂ္ဂိုလ်သတ္တဝါပဲလို့ထင်မှဆွဲလန်းစရာလည်းမရှိဘူးအကုန်လုံးစိတ်နေတာကွာမြဲတဲ့သဘောလည်းစိတ်နေတယ် ချမ်းသာတဲ့သဘောနဲ့သိနေတဲ့ပဂရိကကောင်းတယ်လှပါတယ်တင့်တယ်လေဒီလိုသိနေတဲ့သဘောတွေပေါ်တယ်အစတုန်းကတော့ငမနာဟန်ကြီးပါကြီးဖြစ်နေတာကိုယ်ကိုယ်နဲ့ကိုယ်ကအခုတည်းနဲ့ပြောင်းနေတာကြီးတွေ့ရတော့ဘာမှ အသုံးမကျတာတွေဖြစ်တယ်အဲတော့ကောင်းတဲ့သဘောဒုက္ခသဘောတွေပေါ့ချမ်းသာတဲ့သဘောတွေဒါတွေလည်းစိတ်စိတ်စိတ်အစတုန်းကတော့သက်ရှင်နေတဲ့အကောင်ကြီးတကယ်ဟုတ်နေအခုအကောင်လည်းမရှိဘူးသူကကြီးကြီးနဲ့ပြောင်းနေတာကြီးလည်းရှိတော့အတ္တသဘောလည်းစိတ်

ပင်မင်းကြီးမတွေ့နိုင်တော့ဘူးတဲ့ပင်မင်းကပုံးတယ်နည်းဆိုတာပေါ့လောကမှာဟိုတူတူပုံးတယ်ဆိုတာလိုပဲအဲတူတူပုံးတယ်ဆိုတာအဖော်တွေမမြင်ရအောင်လို့သူကဝယ်တဲ့နေရာပုံးရတယ်အပုံးကောင်းလို့ရှိရင်မတွေ့ဘူးပုံးမကောင်းလို့ရှိရင်တော့တွေ့သွားအခုပင်မင်းကြီးကမမြင်နိုင်အောင်လို့ကိုတရားထုတ်ရတာကိုပင်မင်းကြီးပင်မင်းဆိုသူတွေတုံးဆိုအရင်စေတော့ခန္ဓာ၅ပါးပါပဲဒီခန္ဓာ၅ပါးကလိုက်တာတယ် အဲဒီခန္ဓာ၅ပါးကမတတ်နိုင်အောင်လို့ခုတရားထုတ်တယ်တရားထုတ်တော့အဲဒီသင်္ကညာကစပြီးတော့အဲဒီတဲ့ပိုင်းမှာရှူရဲရှူရဲဟာတရားရည်နဲ့ပြောင်းပြီးတော့နေတာတွေ့ရတယ်နိ5မိနစ်လောက်မှနေ5မိနစ်လောက်တရားရည်နဲ့ပြောင်းလာကြည့်ပဲရှိတယ်10မိနစ်လောက်မှရင်10မိနစ်လောက်တရားရည်နဲ့ပြောင်းလာပဲရှိတယ်သင်္ခါရုပ္ပခာညာကြလို့ရှိရင်သာပြီးတော့ကောင်းတယ်ကွာတဏှာကြီးတော့လည်းပဲတရားရည်နဲ့ပြောင်းလာကြည့်ပဲရှိတယ်ဘာမှပုဂ္ဂိုလ်သတ္တဝါ ကောင်းတယ်လို့မပေါ်ဘူးကိုယ်ကိုယ်လည်းမစဉ်းစားမိဘူးသူများကိုယ်လည်းမစဉ်းစားမိဘူးလောကအကြောင်းလည်းမစဉ်းစားမိဘူးတရိပ်နဲ့ပြောက်နေတာလေးပဲတွေ့တယ်အဲတော့သုံးညာတော့နေဆမြဲတဲ့သဘောမှလည်းစိတ်နေတာကိုသူတွေ့နေတယ်အာကိုစရာချမ်းသာအနေကောင်းတဲ့နေရာချင်းအဲဒီဒုက္ခသဘောနဲ့စိတ်နာတွေ့ပုဂ္ဂိုလ်သတ္တဝါအသက်ရှင်နေတဲ့အကောင်ကလေးနေရာချင်းအတ္တသဘောလည်းအဲဒီမှာမရှိဘူးစိတ် နေသဒုက္ခအတ္တတွေမှာစိတ်နေတယ်အဲဒီစိတ်တဲ့သဘောလေးရှုရမယ်အဲဒီလိုရှုနေလို့ချင်းရှုတိုင်းရှုတိုင်းဧဝံဤသောနေသဒုက္ခအတ္တမှာစိတ်သောသဘောအပြင်လောကံလောကကိုလောကဆိုတာခန္ဓာ၅ပါးပဲမြင်မှုကြားမှုတွေပဲဒါတွေပဲသူကဝိပဿနာရှုနေတဲ့တရားတွေလောကဆိုလို့ခုညီရင်ကြီးနဲ့ကောင်းမွန်ကြီးနဲ့ဒုဥစ္စာတွေဂျူရီတာတွေဒါတွေပြောတာမဟုတ်ဘူးသူက အဲမိမိတဏ္ဍာငါရှိတဲ့ယုံနာတရားတွေခန္ဓာ၅ပါးတွေကိုပြောတာလောကံခန္ဓာ၅ပါးဒီကုသိုလ်လောကခန္ဓာ၅ပါးဆိုတာလည်းဘာလို့ဆိုမြင်မှုကြမှုတွေလေခန္ဓာ၅ပါးဆိုတော့အလုံးလုံးနေမဟုတ်ဘူးသူကမြင်တာခန္ဓာ၅ပါးပဲကြားတာခန္ဓာ၅ပါးနာမသတ္တဒုတိယခန္ဓာ၅ပါးသိကုသကြာတိခန္ဓာ၅ပါးရှုမှတ်တာလည်းခန္ဓာ၅ပါးပဲဘုံလုံးခန္ဓာ၅ပါးတွေခုနကွဲခဲ့တယ်ရှုမှတ်တာပဲနဲ့လို့ခန္ဓာ၅ပါးလို့ရှုမှတ်တဲ့ခါကလာမှာရှုမှတ်တဲ့စိတ်က နာခန္ဓာ၄ပါးပေါ့ရှုမှတ်တယ်ဆိုတာမှတ်တိုင်းမှတ်တိုင်းမှတ်သိတာနာခန္ဓာ၄ပါးပဲအသိုံများလေးကဝိညာဉ်နဲ့ခန္ဓာအဲမှတ်သိတဲ့သဘောတည်းမှာအဲဝမ်းမြောက်ဝမ်းသာနဲ့မှတ်သိနေတဲ့ခါတည်းရှိတယ်ဥဒိယပြညာကြီးမှာဝမ်းသာလို့ကောင်းတယ်အဲဥပ္ပခါနဲ့လည်းရှိတယ်ဒါကအဲဒီဝမ်းမြောက်ဝမ်းသာမရှိလို့ရှိရင်ဥပ္ပခါနဲ့အညီအမျှရှိဘူး အဲ့ဒါဝေဒနာပဲလူကဟိုနှလုံးမသာတော့မရှိဘူးဝိပဿနာကျူတာတဲ့နှလုံးမသာတော့မပါဘူးနှလုံးမသာရောက်သွားရင်ဒါဝိပဿနာမဟုတ်ဘူးသင်္ခါရဖြစ်လာအဲဝေဒနာပါတယ်အဲ့ဒီမှတ်သိတဲ့သဘောလေးလည်းပဲသူကနောက်ကလာရင်မှတ်သားတဲ့ဘောပညာလေးလည်းပါသေးတာပဲဒါကြောင့်ပြန်စဉ်းစားလို့ရှိရင်ဘယ်လိုသိနေတာလဲဆိုတာလေးပေါ်လာတယ်ပညာလေးလည်းပါတယ်မှတ်သိမှုဖြစ်အောင်အာထုတ်ပေးနေတဲ့သဘောကသင်္ခါရသင်္ခါရခန္ဓာပါတယ်နာမ်ခန္ဓာ၄ပါးပဲ

ချမ်းသာမရှိဘူးအာတာမရှိဘူးဒီလိုသိုးနေရမှာမဟုတ်ဘူးဒီလိုညင်းနေုံနဲ့ထင်မှာမဟုတ်ဘူးဒီလိုကဒါကဒီလိုညင်းနေညင်းတာရှိမှာပဲဘာမှထင်မှာမဟုတ်ဘူးအဲဖြစ်တိုင်းဖြစ်တိုင်းနေလောက်ပြီးတော့ရှုလို့ရှိရင်တော့ဒီတိုင်းထင်တယ်ရေးရေးနဲ့တခါလဲဘင်္ဂညာရောက်ပြီးတော့စပြီးတော့အဲအထက်ပိုင်းညာနေမှာဆိုဒီတိုင်းပဲထင်တယ်ဒီရေးနဲ့ပြောင်းလာပြီးတော့ထင်တာမှားရတယ်အာယုံနဲ့ရေးကနေပြောင်းရေးကနေပြောင်းမတိတဲ့စိတ်ကလေးရပြီးပြီးပြောင်းပြီးပြီးပြောင်းထင်နေတော့ဒီထဲမှာမြဲတဲ့ဘောချာလို့မရဘူးချမ်းသာတဲ့ဘောချာလို့မရဘူး ရှားလည်းမရှားပါဘူးအတ္တအသက်ရှင်နေတယ်ကောင်ကလေးဆိုလည်းဒီထဲမှာရှားလို့မရဘူးရှားလည်းပဲမရှားဘူးအခုယောဂီကတခါတည်းမှတ်ယုံမှတ်သွားတယ်ဒီရင်နဲ့သူကရှင်းတယ်အဲဒီတော့နေသဒုက္ခအတ္တမှာစိတ်တဲ့သဘောကိုရှုရမယ်ဆိုတာအလိုလိုပြီးနေပါတယ်မှန်နေုံနဲ့နေသဒုက္ခအတ္တစိတ်တဲ့သဘောတွေအတွေ့တွေ့တိုင်းတွေ့တိုင်းအဲ့ဒီတွေ့ရတဲ့အာရုံနဲ့စပ်ပြီးတော့

ကာမဖြစ်ဘူးကာမဖြစ်တော့ကိုဘဝတည်းအကျိုးမပေးဘူးမပေးတော့ဇာတိရောသရာရောမရဏရောဆိုတာချစ်ချင်းပူခြင်းသေခြင်းဆိုတာမရှိဘူးအဲ့ဒါပင်မင်းကနေပြီးလွတ်မြောက်နေတာတဲ့ရှုတိုင်းရှုတိုင်းပင်မင်းကလွတ်မြောက်နောက်ဒီစင်တိုင်းသွားလို့အရိယမညာပူညာနဲ့ရောက်သွားနောက်ဆုံးအရဟတမညာရောက်တဲ့အခါကျတော့အဲဒီမှာကိလေသာတွေကုန်ကုန်တယ်

မောဂရသမောဂရသရေသိလောကံလောကကို လောကံမြင်မှုကြားမှုအစရှိသောခန္ဓာ၅ပါးဤဟူသောလောကကိုပုံညာတော်မြဲတဲ့သဘောမှသိပြီဟုချမ်းသာတဲ့သဘောမှသိပြီဟုအဲဒါချင်းတွေအတ္တသဘောမှသိပြီဟုအဝိခတ်တို့ရှုလိုက်ပါလောဧဝံဤသို့မြဲတဲ့သဘောချမ်းသာတဲ့သဘော

ခန္ဓာ၅ပါးဟာသူသားယောက်ျားကြီး၅ဦးနဲ့တူတယ်လို့ဒီအာသီနိသောဗမသုံးမှာဟောထားတာဒီပြောင်းအထုတ်ဖို့ရတယ်ဒါကမ္မထာတစ်ခုပဲဒီခန္ဓာ၅ပါးနဲ့စပ်ပြီးတော့လည်းနိဗ္ဗာန်ရောက်အောင်တရားထုတ်တဲ့ဤတစ်ခုပဲတက္ကရာကပြောတယ်အခုဘုန်းကြီးပြောတာလည်းအဲ့ဒီရောက်သွားပြီသုံးနေပြီဆိုတာအဲ့ဒါမြတ်စွာဘုရားလည်းတော်ကသာရကာလေးတစ်ခုတော့ထိုးအောင်မှာသွားဒါသာရကာဝုတုလေးနဲ့မှမှတ်လို့ပြုလို့လွယ်တယ် မြတ်စွာဘုရားလက်ထက်တော်ကဝစီရာဆိုတဲ့ညာမိမ့်မပေါ့ဘိက္ခုနီမညာမိမ့်မရှိဝစီရာဆိုစိတ်ဟောပဲခုနဂတဝါတော့ဝတဲ့စိတ်မျိုးပဲဒါတော့ပမာဏမယ်လည်းခေါ်ရင်ချင်းဒီဥစ္စာမသိလို့ခေါ်မှာပေါ့လေတော်သိလို့ခေါ်ရင်လည်းခေါ်နိုင်တာလည်းသူကဝစီရာပဲပြီးတာပါဠိတော်တော်ဝစီရာဆိုတဲ့ညာမိမ့်မတဲ့

တရားနှလုံးသွင်းလို့သိမဖြစ်ဘူးဆိုတာနေတော့တော်တဲ့သွားနေအန္တာတော်ဆိုပြီးတော့ကျောင်းတော်ရဲ့မြောက်ဘက်ကဗာဥတီမြို့ရဲ့အနောက်ဘက်မှာရှိရဲ့အဲလူတိုင်းလူတိုင်းမပွားဝင်ဘူးတဲ့ဒီတော်ကတော့တော်ပဲဆိုတာဘုရုံကလူကြီးသိမရဘူးမရဘူးမြို့ကြီးနားမှာပဲဒီတော်ကြီးရှိနေတယ်ဆိုတော့ လူနေသိမ့်မများတယ်ပေါ့လူနေများလို့ရှိရင်ဒီတောကြီးခုတ်ပြီးတယ်လောက်တာနဲ့ကုန်မှာအခုတော့မရှိတော့ဆိုတော့အခုအဲ့ဒီမှာပဲသိငုံတော်တွေပါတယ်တရားຢာတွေလောက်တာတာပဲသူလူတွေများလာတော့တောတွေလည်းမခံနိုင်ဘူးကုန်လုံးတောတွေခုတ်ပြီးတော့လဲလောက်ကြຢာလောက်ကြတခါကွင်းမြင်နေကုန်ဖြစ်ကုန်တာတော့ဟိုတုန်းကလူကြီးသိမ့်များကုန်မရဘူးသာဝေကျမ်းဂန်နဲ့ပြတာကတော့ ဘာဝတိမြို့မှာလူဦးရေ9ကလေးရှိတယ်လို့ဆိုတယ်ကျမ်းဂန်က9ကလေးဆိုတော့များရတဲ့ကလေးတကလေးဆိုတာနဲတာမဟုတ်ဘူးတကလေးဆိုတဲ့ဥစ္စာမြို့တစ်မြို့မှာတကလေးကြည့်ဖို့တော့ခဲရင်အမှန်တရားကြီးမှကြီးမှာအဲ့တော့9ကလေးတောင်ဆိုတော့ဒီကလေးကဘာကလေးလဲမပြောတာပါအခုကလေးမျိုးဟုတ်မလဲမဟုတ်ဘူးသူက အဲ့ဒီတော်ကြီးရှိပုံကိုထောက်ဆကြည့်ရင်တော့ဘယ်တော့တော့များများကြီးရှိနိုင်မှာအကြောင်းပြဘယ်လောက်လူတွေများနေလို့ရှိရင်အနန္တဘယ်သစ်ပင်တွေခါနိုင်လိမ့်မှာတော့သင်းခုတ်တာနဲ့ဂုံမဲ့လို့လားသမင်းချက်တာနဲ့ဂုံမဲ့လို့အခုအိန္ဒိယမှာသမင်းချက်ပြတော့မရှိဘူးသင်းမကြည့်လို့ဒီရွက်တွေကောက်ပါလေကောက်နောက်ကြီးတွေနဲ့လိမ့်ကြပြီးတော့ဒီလိုတော့ချက်နေရတာလို့အဲ့ဒီတော့ကလူကြီးအခုလောက်မှများတော့နေမှာပါပဲ အဲ့ဒီတောကြီးမှာလူတွေဘာတွေအသွားလာမရှိဘူးတိတ်ဆိတ်နေတဲ့နေရာအဲ့ဒီမှာညာနာရှင်သာရိပုတ္တရာတို့အသရှိတဲ့မထေရီလည်းအဲ့ဒီမှာတော်သွားပြီးတော့နေနေလည်းနေခင်သမာပါတိဝင်စားပြီးသံသနေကြပါတယ်ဘိက္ခုနီမတွေကလည်းသူတို့လည်းသွားပြီးတော့နေကြတယ်မျိုးသမီးတွေသူတို့လည်းပဲညာနာလည်းညာနာမတွေပဲသူတို့ကကြောက်ကြတော့မရှိပါဘူးသူကိုယ်ကြီးပါတယ်လည်းသူကရှိတယ်အဲ့ဒီမှာသွားနေကြတယ် မာနကသူမာနကနည်းနည်းထိုင်နေမိမ့်မိမ့်ထင်ရတဲ့ပုဂ္ဂိုလ်တွေလာပြီးတော့သူကသွေးစွာပြအောင်လှုပ်တာတယ်သူကအခုကာလမှာနောက်တော့တော့လူတွေနဲ့တော့သူပါရဲ့လို့သာအခုကာလနောက်တော့တော့လူတွေကလည်းဒီလိုပဲဆဲမုံသေးဘူးထင်တဲ့လူတွေသွေးစွာပြအောင်လို့တောင်းမြောင်းမြောက်ပြောတယ်ပြောတတ်တယ်အဲဒါမာနကလာပြီးတော့ ပြောတဲ့ဟောမှာသိသိမြင်တဲ့တရားနှလုံးသွင်းပြီးတော့လည်းတရားနာမှာဆိုတော့တိုးတက်အောင်နှလုံးသွင်းတာတော့မဟုတ်ပါဘူးအဲဒိဋ္ဌသမဒုက္ခဝိဟာရမျက်မှောက်အတဘောမှာချမ်းသာတယ်တဲ့တရားနှလုံးသွင်းနေရသတိတံမစဉ်ညာတဲ့သတိတံမစဉ်ဖြစ်အောင်နှလုံးသွင်းနေရတယ်မှာမာနကပါသွားပြောတော့ဒီ ကေနာယံပါကတောတတ္တောကုဝံတတ္တသကာရကောကုဝံတတ္တောသမုပ္ပန္နောကုဝံတတ္တောနိရောဓတိအခုဒီမှာသူကမေခွန်းလာထုတ်တယ်လူတယောက်အနေနဲ့ပေါ့လူအနေနဲ့လာပြီးတော့သူကမေခွန်းထုတ်တယ်အေရေရှင်မဝဇီရာ အယံဘတ်တော်ဤဘတ်တော်အားကိုကိနအဘယ်ပုဂ္ဂိုလ်ကပကတော်ပြုအပ်ဖန်ဆင်းရပါသည်ဒီတ attva ဖြစ်လောင်ဘုသူဖန်ဆင်းတော့အဲရှင်ဝစီတာတဲ့ဘုသူဖန်ဆင်းတော့ဘုသူကဖန်ဆင်းလို့ဒီတ attva ဖြစ်လာတယ်အဲဖန်ဆင်းတဲ့ဝါဒအရဆိုရင်ဖြင့်ဘုရားသခင်ဖန်ဆင်းလို့ဖြေရရမှာပေါ့လေဒီလိုပြေမှာပါ ဒီလိုယူပါဒရှိတဲ့ပုဂ္ဂိုလ်တွေကများနေတာပေါ့ဟိုဟိုတုန်းကတော့ယမကြီးဖန်ဆင်းတယ်လို့ယူဆကြပါတယ်ယမကြီးတဲ့ဘုရားသခင်မှာပဲဟိုယမကြီးဖန်ဆင်းတယ်လို့ယူဆကြတယ်အေယေရှင်မဝစီရာအယံတတော်ဤတတ္တဝကိုကေနအဘယ်ပုဂ္ဂိုလ်ကပါကတော်ပြုပါဖန်ဆင်းအပ်ပါသည်

သူကလောကကြီးပွားရေးလို့ခေါ်ဘူးလောကတဲ့လူနေသွားမှာတတ္တဝနေသွားမှာဆိုရင်ဟာတူပါရဲ့လို့သာပရိနိဗ္ဗာန်သာကုန်ရင်နေကုန်ပါဘူးလို့အဲ့ဒါမနေရအောင်လို့သူကအလုတ်ပြအောင်လို့လာပြီးတော့နောက်ကျတယ်အဲ့ဒီတတ္တဝတတ္တဝကိုဘယ်သူကဖန်ဆင်းတယ်လဲအဲ့ဒီဖန်ဆင်းတဲ့တအဲတကုရှင်ကြီးကဘယ်မှာရှိတာတော့ဒါလည်းဖြေပွက်တော့ခရင်တယ်အခုဖန်ဆင်းတယ်ဆိုတဲ့ပုံကိုယ်တွေလည်းပဲဖန်ဆင်းတယ်လို့သာပြောတာသူတို့ ။ဘာနေတဲ့ပုဂ္ဂိုလ်ကဘယ်နာနေသလဲကောင်းငင်ဘုံမှာနေတယ်ကောင်းငင်ဘုံကဘယ်နာမှာလဲဆိုခဲတာပဲကောင်းငင်ဘုံဘယ်နာမှာဒီကနေဘယ်နှမိုင်လောက်ဝေးတော့မေးလို့ရှင်ဒီဘုခဲရင်ပါလေသူဥစ္စာဒီဥစ္စာကတော့ဒီဘုခဲရင်တဲ့ဥစ္စာမမြင်ရတာနဲ့ကောင်းငင်ဘုံချတာတော့သူကမမြင်ရတာနဲ့ကောင်းငင်ဘုံသူကကောင်းငင်ဘုံလည်းသူကတက်ကြည့်ရတယ်မတွေ့ဘူးလို့ဆိုတာဟုတ်ကဲ့အဲတွေ့တော့မတွေ့နိုင်ဘူး အဲဒီတတ္တဝါဟာဘယ်ကစဖြစ်လာပါသလဲတဲ့ဘယ်ရဘယ်ဒီသကဘယ်ဌာနကဘယ်ကာလကစပြီးတော့ဖြစ်လာပါသလဲဒီတတ္တဝါဟာဘယ်လောက်ကြာလို့ရှိရင်ဘယ်ဌာနဘယ်ကာလမှာသူချုပ်ပြောက်ပြီးသွားပါမလို့တဲ့မေးခွန်းလာပြီးတော့မေးတော့ဝဇီရာကဘိက္ခုနီမကဆိုညာနာမှာဆိုတော့အဘိညာဉ်တွေရအကုန်လုံးသူကပြည့်စုံပါတယ်သင်ရင်ကြည့်လိုက်တော့မာနမှန်ပြီ

သင်ကဒီကိုယ်ထဲမှာဘတ်တော်လေးအတ္တကောင်လေးရှိတယ်လို့ထင်နေတာဟာအဲမိတ်စီမိတ်တာဒိဋ္ဌိမှားတော့ယူမြပါပဲအထင်မှားယူမြမြပဲတကယ်မရှိဘူးလို့ဆိုလိုပါတယ်သုဒ္ဓသင်္ကာရဘုံစောရောင်းအယဤအယဤတလားမြလောက်သောခန္ဓာကိုယ်၌ ရှိသောတရားအပေါင်းတွေသုဒ္ဓသင်္ခါရအပုံသောသက်သက်သော သင်္ခါရအစုဝေးမြသာလည်းဤအရာဤပုဂ္ဂိုလ်တ attva စသည်ဖြင့်ခေါ်အပ်သောတလားမြလောသောခန္ဓာကိုယ်အတွင်း၌ပါဝင်သောတရားပေါင်းသည်သုဒ္ဓသင်္ခါရပုံသောသက်သက်သောသင်္ခါရတရားစုဝေးမြသာလည်းဤဒီတကူလုံးဟာ လူရယ်နတ်ရယ်ယောက်ျားရယ်မိန်းမရယ်ဒီလိုခေါ်ကြရတယ်တဲ့လောကဝဟာရအပြင်အဲလိုခေါ်ရတဲ့ဥစ္စာဟာအနှစ်ချကြည့်ရင်ဒီတဲ့ဘာရှိတော့ဆိုသင်္ခါရတရားစုပါပဲမြင်တာသင်္ခါရတရားကြားတာသင်္ခါရတရားနာတာသင်္ခါရတရားစားသီတာသင်္ခါရတရားတွေ့ထီတာကသင်္ခါရတရားတွေ့ထီတာတွေအများကြီးပေါ့ကိုယ်ရာတွေဆန္ဒတွေထိုင်တာထတာလှုပ်ရှားတာတွေ

သင်္ခါရတရားများပဲရှိတယ်လို့ဖြေကြပါတယ်အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းကောင်းကောင်းပိုင်ပိုင်နဲ့နဲ့ပြီးနေတဲ့အချိန်မှာဆိုရင်ဒီတိုင်းပဲသင်နေတာပဲပုဂ္ဂိုလ်သားတော်တရားမရှိဘူးသဘောတရားပဲဒီအိမ်နဲ့ပျောက်ပြက်နေတဲ့သဘောတရားပဲရှိတယ်ယုံနာမျှပဲရှိတယ်ယထာပိအင်္ဂသံပါရာဟောတိသာတော်ရထောဣတိ

ရထောတိသာတော့ယထာဟူသောအမည်သည်ဟောတိယထာဖြစ်တဲ့ကဲ့သို့ဥပမာနဲ့ပြောတယ်ယထာဆိုတာလောကမှာခေါ်ကြတယ်တဲ့ယထာဆိုတာဟာဘိန်းချီရမယ်စိတ်ပိုင်းလေးဘိန်းချီရတယ်ဝင်ရိုးချီရတယ်ပြီးတော့ယထာလက်တံချီရတယ်ယထာအိမ်ချီရတယ် အခင်းကြီးရတယ်အမိုးကြီးရတယ်အဲစသည်ဖြင့်ပေါ့လေသူစိတ်ပိုင်းလေးတွေအဲ့ဒါတွေကအခုမြင်နေကြတာမြင်ထားတယ်လဲဆိုရင်လည်းပဲလဲကပို့ပြီးတော့သိတယ်လဲကလဲကတော့ပို့ပြီးတော့ထင်ကြလဲကစိတ်ပိုင်းလည်းမများလာဘူးသူကတော့အဲဘိန်းရယ်ဝင်ရိုးရယ်လဲတာရယ်အဲဒီပုံမှာ ဒေသဘုရားအခင်းလည်းရှိတယ်မေရကြံတိုင်းတို့ဘာလို့လဲရှိတယ်ဒီကအဲနွားတွေဘာတွေတပ်ဖို့ရထဖို့ရှိတယ်အဲဒီစိတ်ပိုင်းတွေအကုန်လုံးအဲသူ့နေရာနဲ့သူစုထားတဲ့အခါမှာယထာလို့ခေါ်ရတယ်လဲလို့ခေါ်ရတယ်ဒီတိုင်းတစ်ခုစီတစ်ခုစီချထားရင်တော့ဘိညာယထာလားဘိညာဘိညာယထာမဟုတ်ဝင်ရိုးကယထာလားဝင်ရိုးလည်းပဲဝင်ရိုးယထာမဟုတ်လက်တန်ကကောလက်တန်ဟာလက်တန်ပဲအခင်းကလည်းအခင်းပဲ ဘယ်ဟာမှရတစ်ခုချင်းလိုက်မေးလို့တော့ယထာမဟုတ်ဘူးနှစ်ခုမေးလို့လည်းယထာမဟုတ်သုံးခုလေးခုမေးလို့လည်းယထာမဟုတ်ဘူးအဲအဲ့ဒီယထာခေါ်တဲ့ဟာတွေအကုန်လုံးစုပုံထားရင်လည်းယထာမခေါ်ရဘူးသူကသူ့နေရာလေးနဲ့သူတတ်တင်ထားမှာဘိန်းနှစ်ခုနဲ့ဝင်ရိုးနဲ့တတ်ဝင်ရိုးပေါ်မှာအဲ့ဒီလက်တန်းနဲ့လက်တန်းပေါ်မှာမကင်းတာကင်းလို့ကာရံကားလို့အဲ့ဒီသူ့အချိုးအစားလေးနဲ့ယထာအချိုးအစားလေးနဲ့တတ်တင်လိုက်တဲ့အခါယထာပြည့် ယထာဆိုတဲ့အမည်လေးပေါ်လာတယ်အဲ့ဒါလိုပါပဲတဲ့သူကဥပမာဧဝံခန္ဓေသူတန်တေသူဟောတိသတ္တောတိသမှုတိဧဝံဤအတုခန္ဓေသူငါးပါးသောခန္ဓာတို့သည်တန်တေသူရှိကုန်လာသောသတ္တောတိသမှုတိတတ္တဝါဟုသောအမည်ပညာသည် ဟောတိဖြစ်ပေါ်၍လာခဲ့၏ခန္ဓာငါးပါးပေါင်းစပ်မိတဲ့အခါမှာသတ္တဝါလို့ခေါ်ရတာပဲ န္ဓာတစ်ပါးတဲ့ရုပ်တစ်ခုတည်းလည်းပဲသတ္တဝါမဟုတ်ဘူးဝေဒနာခံစားမှုလည်းတစ်ခုတည်းသတ္တဝါမဟုတ်ဘူးပညာမှတ်သားမှုလည်းတစ်ခုတည်းလည်းမဟုတ်ဘူးသင်္ခါရအာထုံမှုတွေကြောင်းရဆိုင်မှုလေးတခုတည်းလဲသတ္တဝါမဟုတ်ဘူးဝိညာဉ်အာယုံသိမှုလေးတခုလဲသတ္တဝါမဟုတ်ဘူးလေဒီ၅ခုအဲသူအကြောင်းအားလဲဆိုတာသူအကျိုးတရားဒီ၅ခုဆက်ဆက်ပြီးတော့ဖြစ်နေတဲ့အခါမှာ

အခုရုပ်တင်မဲ့ပြုတ်ခွဲကြည့်ပါအောင်လားရုပ်သပင်ကလေးတစ်ခုတည်းမရင်လည်းတတ်တော်မဟုတ်ဘူးမွေးလေးဓမင်းစီဓမင်းစီတတ်တော်မဟုတ်ဘူးအာမွေခြေသက်လည်းပဲသွားအရေးအသားအကျော်စသည်32ခုတာတာစိတ်ပိုင်းနဲ့တစ်ပိုင်းနဲ့တစ်ပိုင်းစီထုတ်မေးဘယ်အောင်တတ်တော်မဟုတ်မျက်စိရုပ်ကလေးတစ်ခုတည်းလည်းတတ်တော်မဟုတ်နားရုပ်ကလေးတစ်ခုလည်းတတ်တော်မဟုတ်အဲမြင်တာလေးတစ်ခုတည်းလည်းတတ်တော်မဟုတ်ကြားတာလေးတစ်ခုတည်းအကုန်လုံးစုပေါင်းလိုက်မှသူစားတတ်တော်လို့ဖြစ်လာအဲတော့ ခန္ဓာ၅ပါးရှိလို့ခန္ဓာ၅ပါးအစွဲပြုပြီးသတ္တဝါလို့ခေါ်ရတာပဲတဲ့တရားကိုစစ်ကတော့ခန္ဓာ၅ပါးပါပဲခန္ဓာကလဲခေါ်တာဟာဟောရတာမြားတယ်အမှရှိတာကတော့လဲရဲ့အစိတ်ပိုင်းနေပဲရှိတယ်ယထာလို့ခေါ်တာလဲဟောဟာယထာရဲ့အစိတ်ပိုင်းနေပဲရှိတယ်အဲ့ဒါကိုခြေကြပါတယ်လို့မနာကောင်းပါဘူးဒါကအမှန်အားကိုးရတဲ့ခါတာလေးတွေပဲသာကရာဆရာကြီးတွေလည်းပဲ နာနဲ့ယုံတဲ့ကွဲပုံတွေပြောမယ်ဆိုတော့သူကဒီကဒီဟာကိုရတယ်ဒီဝဇိရထေရီမဖြည့်ကြထားတဲ့စကားလေးကိုအကိုကပြုရတယ်ဆိုတာဒါမနာသင်ကြားတဲ့ဥစ္စာပြီးလွယ်နားလည်လွယ်ဒုက္ခမေဝဟိသံဃောတိဒုက္ခံတိတတိဝေတိသနိညတာဒုက္ခသံဃောတိနိညာဒုက္ခနိရောဓတိ မာရဟေမနာဒုက္ခမေဝဆင်းရဲသုမြသည်သာလင်သံဘောတိဖြစ်ပေါ်၏ဒုက္ခဧဝဆင်းရဲသုမြသည်တိတိတိတိဒုက္ခဧဝဆင်းရဲသုမြသည်သာလင်ဝေတိပျက်စီး၏ဖြစ်ပေါ်လာတယ်ဆိုတာလဲဒုက္ခပဲဒီရနေတယ်ဆိုတာလဲဒုက္ခပဲပြည့်သွားတယ်ဆိုတာလဲဒုက္ခပဲအဲဘုလောကဝါရနဲ့ပြောမယ်ဆိုရင်တော့ လူတယောက်မွေးလာတယ်ဖြစ်လာတယ်ဆိုရင်လူလို့ပြောရတယ်လူတယောက်မွေးလာတယ်ဖြစ်လာတယ်အမှားအချင်းဒုက္ခဖြစ်လာတာပါပဲတဲ့ဒီဥစ္စာလူတယောက်ကအသက်ရှင်နေတယ်လို့ပြောရတယ်ပြီးနေတယ်ဒုက္ခတွေပြီးနေတာပါပဲလူရလုံးမရှိပါဘူးတဲ့ခုနကပြောတဲ့ခန္ဓာ၅ပါးတရားခန္ဓာ၅ပါးတရားဒုက္ခတွေပဲခန္ဓာ၅ပါးတရားတွေဟာဖြစ်လိုက်ပြက်လိုက်ဒုက္ခတရားတွေ ပထမပရိသေကတဲ့ခန္ဓာ၅ပါးစပြီးတော့ဖြစ်တော့ဒုက္ခတွေဖြစ်လာတာပုဂ္ဂိုလ်သတ္တဝါတွေကမရှိဘူးနောက်တီးနေတယ်တဲ့မပြတ်သေးဘူးလူဖြစ်ပြီးတော့10နှစ်15နှစ်အနည်းနဲ့30စသည်ဖြင့်တီးနေဒါလည်းဒုက္ခတွေအဆက်ဆက်ဖြစ်နေတာဖြစ်ပြီးတော့တီးနေတာပဲဒုက္ခတွေပါပဲသင်္ခါရတရားတွေခန္ဓာ၅ပါးတရားတွေဝိပဿနာကျူးတဲ့ကံတရားနဲ့ဖြစ်လာမြင်လိုက်ကြားလိုက်ဒါတွေဒုက္ခတွေပဲဖြစ်ပြနေတဲ့တရားတွေ

ဒုက္ခအဆင်းရဲဒုက္ခမှဒုက္ခသင်္ခါရဒုက္ခမှအញ្ញံတပါသောအရာဝတ္ထုသည်နာနိရောဇတိချုပ်ပြီးမဟုတ်ချုပ်သွားတယ်ပြက်သွားတယ်ဘေးသွားတယ်ဆိုတာလည်းပဲဒုက္ခပါပဲဒုက္ခမှတပါသောချုပ်တာပြက်တာဘေးတာလည်းမရှိပါဘူးမာနကမေးတာပဲနဲ့မေးတော့ဒီသတ္တဝါကိုဘယ်သူကဖန်ဆင်းတယ်လဲ သတ္တဝါဖန်ဆင်းတဲ့ပုဂ္ဂိုလ်ကဘယ်မှာနေသလဲဒီသတ္တဝါကဘယ်ကစပြီးတော့ဖြစ်ပေါ်လာသလဲဒီသတ္တဝါကဘယ်မှာဆုံးသသွားမလဲသူကမေးတာကိုသတ္တဝါနဲ့မေးတာတိုင်းတယ်ဒါပဇိရာသေရီမကပြေတော့သတ္တဝါရဲ့လိုမရှိဘူးတဲ့သင်္ခါရဒုက္ခတွေရှိတာခန္ဓာ၅ပါးတွေပဲယထာစိတ်ပိုင်းတွေပဲအရင်ကရှိတယ်စိတ်ပိုင်းတွေသူ့ဉာဏ်နဲ့သူခြားထားလိုက်တဲ့အခါယထာခေါ်ရအဲ့ဒါလိုပဲခန္ဓာ၅ပါးတရားတွေက တခုနဲ့တခုနဲ့ရှင်တွဲပေါင်းစပ်ပြီးတော့ဆင်သင်ဖြစ်နေတဲ့ဥစ္စာကိုတတ္တဝါလို့ခေါ်ရတာမှဆင်သင်အပြင်သင်္ခါရဒုက္ခခန္ဓာ၅ပါးတရားပဲရှိတယ်ခဏမစဲဖြစ်ပြနေတဲ့တရားတွေအခုမြင်လိုက်ဒီဒီကြတာကြားလိုက်ဖြစ်တယ်တော့ဒါတွေပဲသူကမြင်တယ်ကြားတယ်ဆိုတော့အသေးစိတ်ကလေးဒါလေးတွေမနာသေးနှုတ်ကလေးသေးနှုတ်ပြီးတော့နေတယ် အမှန်စင်အားဖြင့်ပုဂ္ဂိုလ်သတ္တဝါဆိုရဲဒါတွေပဲဒါတွေအကုန်လုံးပေါင်းစပ်ပြီးပုဂ္ဂိုလ်သတ္တဝါထင်နေတာဒါကြောင့်ဒါသင်္ခါရဒုက္ခတွေပါပဲတဲ့ဖြစ်ရင်လည်းသင်္ခါရဒုက္ခပြည့်ရင်လည်းသင်္ခါရဒုက္ခပဲဆိုတာကြည့်တာတယ်အဲ့တော့ပါဠိလိုကတော့ကြည့်လို့လူတိုင်းလူတွေကြောင်းဘုန်းကြီးကဆောင်းမှုကလေးတွေ့ရအောင်ဆောင်းမှုကလည်းတူတူနဲ့ပြောင်းလို့တော့မှာဆိုတော့သူကတော့ခြေတုံးခြေဦးတော့မရပဲနဲ့လွယ်လွယ်ပါပဲဒါပေမဲ့လည်းအနေအိဗေကတော့အခုလိုပြောပြီးတော့နားလည်မှာအဲဒီတည်းဆောင်းမှုထဲမှာပါဘူးဆိုတာအသိရရမှာ

ဘိန်ဝင်ရောအစရှိသောစိတ်ပိုင်းအပေါင်းစုရောက်ရထောတိသာတော်ယထာဟုသော အမိပညာသည်ဟောတိထာဖြစ်သည်ခဲ့သို့ဒါလေးကိုဘုညာတူတူလေးနဲ့ပြီးအောင်လို့အစိတ်ပိုင်းများယထာခေါ်တွင်လို့ဆိုနားလည်ပါအစိတ်ပိုင်းများကိုယထာဝေခေါ်သည်အစိတ်ပိုင်းများတာရှိတယ်ယထာရဲ့လို့ပြီးတာမရှိဒါအိဗယ်ပေါ်လာခန္ဓာ၅ဝတ္တအမိပင်ခန္ဓာ၅ပါးသာရှိတယ် စိတ်ပိုင်းပုဂ္ဂိုလ်သတ္တဝါလို့ခေါ်တဲ့ခန္ဓာ၅ပါးစိတ်ပိုင်းသာရှိတယ်ပုဂ္ဂိုလ်သတ္တဝါရဲ့လို့တပိတတအထေဝုဒ္ဓမရှိဘူးခန္ဓာ၅ဝသတ္တမီတွင်ပြီးတော့နောက်နောက်တကတာကအကာတာနှစ်ခုကိုဘုန်းကြီးကတရားတပိုက်တန်းနဲ့ပြီးအောင်တူတူလို့သာတော့မှားရပြောတယ်ဆင်းနေလို့ဒုက္ခမေဝါဤသံဘောဓိဒုက္ခံဒိဋ္ဌိဝေတိသအဲ စာဖြစ်လာတာလည်းဆင်းရဲပဲအလဲပိုင်းဒီနေတယ်ဆိုတာလည်းဆင်းရဲပဲအခုလူတွေသက်ရှင်နေတယ်ဘယ်လောက်ဆိုဒါတွေဆင်းရဲတွေပါပဲအနတ်တွေသက်ရှင်နေဆင်းရဲပါပဲမြမကြီးကဘာပေါင်းများစွာသက်ရှင်နေဆင်းရဲပါပဲတဲ့ဆင်းရဲတွေဒီနေတာပါပဲတဲ့ဒီလိုလားအဲဒုက္ခမေဝါယေသာမောတိဒုက္ခနိတ္တိဝေတိဆိုနောက်ဆုံးအဲလူသေးသွားပြီနတ်သေးသွားယမသေးသွားပြီဒါမှလူသေးတာမဟုတ်ပါဘူးနတ်သေးတာတင်ပါသေးတာတတ္တဝသေးတာမဟုတ်အသက်ကောင်းတော်ကမရှိပါဘူးတဲ့ ခန္ဓာ၅ပါးယုံနာတရားဆင်းရဲတရားတွေဖြစ်သွားတာပါပဲတဲ့ဒါကိုအဲတော့ဖြစ်ဒီဆင်းရဲကဖြစ်တာလဲဆင်းရဲပြီးတာလဲဆင်းရဲဖြစ်ဒီဆင်းရဲပြည့်လဲသူပင်ဖြစ်တယ်တီးတယ်ဆိုတာလဲပြည့်နေတယ်လူတယောက်ဖြစ်လာတယ်မွေးလာတယ်ဆင်းရဲပဲတီးနေတယ်အသက်ရှင်နေတယ်နေပေါင်းဘယ်လောက်ရှိနေပြီဆင်းရဲတွေတီးနေတာပဲ ဖြစ်ဒီဆင်းရဲပြည့်လဲသူပဲပြည့်တယ်ဆိုတာလည်းဘယ်သူတော့သူပါပဲဆင်းရဲပါပဲပြည့်ဒီဆင်းရဲပြည့်လဲသူပဲနောက်နိညာတာဒုက္ခသံမောတိနိညာဒုက္ခနိရောဇတိဒုက္ခကိုကျင်ထားပြီးတော့တဲ့ဖြစ်တယ်ဟာမရှိပါဘူးဒုက္ခကိုကျင်ထားပြီးတော့ပြည့်တယ်ဟာချုပ်တယ်ဟာလည်းမရှိပါဘူးတဲ့ဆိုတဲ့ဥစ္စာတွေတော့သူတို့လေးလုံးလုံးမရသူနှစ်ပုတ်လုံးပါပဲအင်း အဲဆင်းရဲဆင်းရဲမှဆင်းရဲမှအပဖြစ်ကင်းစဉ်ဆင်းရဲမှအပချုပ်ကင်းစဉ်နှစ်ပုဒ်လုံးမှဖြစ်တယ်လို့ဆင်းရဲမှအပဖြစ်တယ်ဆိုတာလည်းမရှိပါဘူးဆင်းရဲပဲရှိတယ်ဆင်းရဲမှချုပ်တယ်ပြည့်တယ်ဆိုတာမရှိပါဘူးဆင်းရဲပဲရှိတယ်ဆင်းရဲမှအပဖြစ်ကင်းစဉ်ဆင်းရဲမှ အပချုပ်ကင်းစဉ်၅ပါးဖြစ်သွားတယ် ဒုထားမှာပဲဒီပြင်သို့လို့မရအဲ့ဒါချုံလို့မရတော့ဒါရင်ဆိုရအစိပိုင်းများယထာခေါ်တွင်စိတ်ပိုင်းများယထာခေါ်တွင်သို့စိတ်ပိုင်းများယထာခေါ်တွင်စိတ်ပိုင်းများယထာခေါ်တွင်ခန္ဓာ၅ဝပတ္တမိတွင်ခန္ဓာ၅ဝပတ္တမိတွင်ခန္ဓာ ဖြစ်တည်ဆင်းရဲပြည့်လဲသူပင်ဖြစ်တည်ဆင်းရဲပြည့်လဲသူပင်ဖြစ်တည်ဆင်းရဲပြည့်လဲသူပင်ဖြစ်တည်ဆင်းရဲပြည့်လဲသူပင်ဆင်းရဲမှအပဖြစ်ခြင်းစဉ်ဆင်းရဲမှ ဆင်းရဲမှအပချုပ်ပင်စင်ဆင်းရဲမှအပချုပ်ပင်စင်ဆင်းရဲမှအပဖြစ်ခြင်းစင်ဆင်းရဲမှအပဖြစ်ခြင်းစင်ဆင်းရဲမှအပချုပ်ခြင်းစင်ဆင်းရဲမှအပချုပ်ခြင်းစင်ဆင်းရဲမှအပဖြစ်ခြင်းစင် လည်းဒီလိုဟောတာပြောတာကြားဦးမှရှိမယ်သိရင်ပုဂ္ဂိုလ်ကအဓိပ္ပာယ်ကောင်းရင်ပေါ်ရင်မှပေါ်မယ်အစိတ်ပိုင်းများယထာခေါ်တွင်တာကြားဦးနေတော့ကျင်းနေပါပြီအစိတ်ပိုင်းတွေကိုယထာဝီခေါ်သည်ယထာဝီသီးရမရှိအစိတ်ပိုင်းများယထာခေါ်တွင်ထို့တူပဲခန္ဓာ၅ဝပတ္တမြည်တွင်ခန္ဓာ၅ပါးပဲသတ္တဝါလို့ခေါ်ရတယ်ခန္ဓာ၅ပါးမှာအလိုသတ္တဝါမရှိจิตတည်ဆင်းရဲပြည့်လဲသူပင် ဖြစ်တယ်ပြီးနေတယ်ဆိုတာလေဆင်းရဲတွေပါပဲတဲ့ဆင်းရဲပဲဖြစ်တယ်ပုဂ္ဂိုလ်သတ္တဝါဖြစ်တာမဟုတ်ပြီးနေတယ်ပဲရှင်နေတယ်ဆိုတာလည်းပဲဆင်းရဲတွေပါပဲပုဂ္ဂိုလ်သတ္တဝါရဲ့တော့မရှိပါဘူးပြက်လဲသူပင်တဲ့ပြီးတယ်ပြက်တယ်အာဘသူဟာရင်ပြီးသွားကြပြီဆိုတာမှားတော့ဆင်းရဲတွေပြက်သွားတာပါပဲအဲဒါတော့ပရိနိဗ္ဗာန်ဆံသွားတယ်ဆိုတဲ့အခါလည်းပဲ ပုဂ္ဂိုလ်သားတော်ကြီးပြောက်သွားတာမဟုတ်ဘူးဟိုရုံနာအစဉ်ဖြစ်ပြနေတဲ့ဆင်းရဲတွေချုပ်သွားတာဒါပဲရှိတယ်ဖြစ်ဒီဆင်းရဲပြည့်လဲသူပင်ဆင်းရဲမှအပဖြစ်ခြင်းစဉ်ဆင်းရဲမှတပါးဆင်းရဲမှအပြင်မှဆင်းရဲမှဆင်းရဲကိုနှုတ်ထားပြီးသိပြင်ဟာဆိုလို့ရှိရင်ဖြစ်တယ်ဆိုတာမရှိပါဘူးတဲ့ဖြစ်တယ်ဆိုလို့ရှိရင်ဆင်းရဲပဲဆင်းရဲမှအပဖြစ်ခြင်းစဉ်မြတ်တာဒုက္ခသံဘောတိကိုသူကသူ့အသွားနဲ့ကြိုက်အောင်လို့လည်းသိရတယ်

bauze ụ aea a စိတ်ပိုင်းများယထာခေါ်တွင်စိတ်ပိုင်းများယထာခေါ်တွင်ခန္ဓာငါးဝါပတ္တမိတွင်ခန္ဓာငါးဝါပတ္တမိတွင်จิตတိဆင်းရဲပြည့်လဲသူပင်จิตတိဆင်းရဲပြည့်လဲသူပင်ဆင်းရဲမှအပဖြစ်ကင်းစဉ်ဆင်းရဲမှအပ ဆင်းရဲမှအပအချုပ်ကင်းစဉ်ဆင်းရဲမှအပအချုပ်ကင်းစဉ်အဲဒါခန္ဓာ၅ပါးဖြစ်တယ်ဆိုရင်ခန္ဓာ၅ပါးဖြစ်တယ်ဆိုရင်ခန္ဓာ၅ပါးပဲဆင်းရဲတရားတွေပဲဒါပဲရှိတယ်လို့ဆိုတာကိုဝဇိရထေရီမကဖြေကြားလိုက်ပါတယ်ပြန်ကြားလိုက်ပါတယ်ပြီးတော့မာနကငါအကြောင်းပြီးသားပဲဆိုပြီးတော့ပြန်သွားတယ်မရှိဘူးဆို ဒါမို့ဇဝေဇဝါလာလောက်တာဘေကုဏီမကညာနာမထေမာလည်းဖြစ်သီတမိတာပါတာလည်းဖြစ်တော့သူကကောင်းကောင်းပြောတာဟောတာနေတာကိုအခုတရားထုတ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တန်တော့ဘုသူတော်လည်းရှိပြီးမှတ်မှတ်သားမိမှနေရကြတယ်။နှုံမုံယုံတရားထုတ်ပြန်လာဟိုကမေ့ပြီးအမေဘာမှမသိဘူးဆိုမဟုတ်ပါဘူးလို့အောင်မိရတယ်။နည်းနည်းလည်းယုတ်ကလေးနာလေးမှတ်ထားအောင်ပါ။အဲကြောင့်ဘုန်းကြီးကသုဒ္ဓိနာတွေကြွဲအောင်လို့ခုဟောနေရတာတူတူလေးဟောရင်တူတူလေးပြီးတာ။အဲကြောင့်ဒီ ယောဂီပုဂ္ဂိုလ်တွေမှတ်ရသားရအောင်လို့ခန္ဓာ၅ပါးအကြောင်းတွေကိုတတိယပြင်ရှုပုံမှတ်ပုံတွေရောသိပုံတွေရောဉာဏ်ဖြစ်ပုံတွေရောကိုလိုက်ပြီးတော့ရှင်းဟောနေတာနေတော့တရားကတော့မပြီးနိုင်ဘူးမပြီးနိုင်မယ်ဒီဥစ္စာစာသင်သားလို့ပဲမှတ်မိအောင်လို့ခွန်ကြီးပြောတော်တော်သုံးတော့ပါဒီကနေ့တော့ဥမာတော့ဟိုနေ့က နောက်တစ်ခုပြီးအောင်မလားမပြီးဘူးနောက်တစ်ခါသတင်းဝင်လာပြီးနေကြမှာဆက်ဟောရဆောင်းပုံကလေးသူ့ဆောင်းပုံကကနေ့မစိုးရသေးဘူးဆိုမှမွေလေးကောင်ကမွေလေးကောင်ကလေးပါဗုဒ္ဓလေးပါဗုဒ္ဓသုသငါးပြာသုသငါးပြာ ခန္ဓာနှင့်မိညာယံပဲသတ်ဆွဲကြကြောင်းဇွာပြည့်သုံးညာဟောက်တွာရသို့ကြောက်ကတပုံ၆ပါးယုံဟုသုံးဆုံးသမျှဝင်လာကြ၍ဘောကလေးတွေ မြစ်ပင်လေဤဤဝေကံသာဤဝေကံသာသက္ကာယမသက္ကာယမသေမနိဗ္ဗာန်သေမနိဗ္ဗာန်ကိုကံထံသောကိုကံထံသောจิตတမဲ့ခင်ဖောင်ဖွဲ့ဆင်၍အတွင်ကူးရဲ့အာထုတ်ချက်ဖြင့် ကိုယ်ပဲအရာကိုယ်ပဲအရာကူးမြောက်သူမှာယဟန္တာရီကောင်းစွာညွှန်ကြားကဲသူကဘုရားမြတ်စွာရီဘုရားမြတ်စွာရီနောက်တော့သတင်းကြရမှာမိညာရံပဲငငယ်ကြတဲ့ငငယ်ချင်းနာချစ်ခင်တဲ့ ဒါပေမဲ့ပေါင်းလာတဲ့ငင်းနီနီပေါင်းလာတဲ့အတွင်းသားဖြစ်တဲ့မိတ်ဆွေအဲဒီအကြောင်းနဲ့ပြီးတော့ရွာကျေကုန်းရောက်သွားကုန်နဲ့နောက်နောက်ပြင်ကြမှာဟောရအောင်ဟောဆိုလာပြီအဲဒီတော့အချိန်နဲ့ကုန်သွားတယ်တရားသိညာအောင်လည်းတော့ဆုံးသွားပါပြီအရေးကြီးတာကဒီခန္ဓာ၅ပါးတော့မဟာဘုတ်ကြီး၄ပါးတော့ဒီကိုအရေးကြီးပါတယ် မဟာဝကြီးလေးပါးကိုဥပဒနာကျူရတာသူတို့ကျူနေရတာပဲခန္ဓာ၅ပါးတွေကလည်းဒါတွေကျူနေရတယ်ပြီးတော့ဒါတွေကတော်တော်လေးတော့နားလည်ထားဖို့ရည်ကြီးကြီးတာပဲဒါတွေနားလည်အောင်လို့တော်တော်လေးစုံမပြောတာနောက်လည်းပဲဟိုသင်ကြတော့ဤဝေကန်းစသက်ကာယမှာဆိုတော့သက်ကာယကြတော့လည်းတစ်ခါပြီးခန္ဓာ၅ပါးတွေပဲအတူတူပဲသက်ကာယနဲ့ခန္ဓာ၅ပါးဆိုအတူတူပဲဒါလည်းကြတော့ထပ်ပြောအောင်အဲဒီတော့သိကြအောင်လို့ ဒီအာသီဝိသောဗမသုဒ္ဓံတရားတော်ယူဇနာကမှာသာယသဓမ္မသောနာကုသကစေတနာရိဆွမ်းအမှုပေါ်တို့ကြောင့်ဉာဏပရိသဘောင်းသူတော်ကောင်းတို့သည်ဘေးရန်တရကုသမြတော်မှာသာကသိကင်းလွန်ခြင်းရဝိကွာကြ၏ကိုယ်ချမ်းသာစိတ်ချမ်းသာခြင်းပြည့်စုံကြ၍ဤသုဒ္ဓံဒေသနာတော်၌မြတ်စွာဘုရားဟောကြားတော်မူအပ်သောတရားနိလန်းတို့ကိုယူဇွာလိုက်နာကျင့်သောအခြင်းဤဒေသနာ၌လာရှိသော